ဘုရားတို့မြတ်စွာဘုရားသူတေသကောဝိယဗုဒ္ဓောမြတ်စွာဘုရားဟာလူရွာနတ်ထံနိဗ္ဗာန်ရောက်တဲ့အထိလမ်းကောင်းတွေကိုညွှန်ပြတော့ဒီလမ်းပြကောင်းတစ်ဖွဲနဲ့နိုင်ရှင်ပြီးတော့ပြခဲ့တဲ့အတိုင်းပေါ်နေပါ။ဒီကဒါနာကြောင့်သီလကြောင့် ဒါမြတ်စွာဘုရားသင်ကြားသာနာကုလိုလုပ်ရဖြစ်လျက်ဘဝတိုင်းမှာဘောကသံပတ္တိခေါ်တဲ့သာဓုလျာတွေနဲ့ပြည့်စုံမှုကအစပါဒီဘောင်ပေါ်ရောက်တဲ့အသည့်ပါရမီဒါနတွေရောက်သွားလို့ရှိရင်အကျိုးရဒီကကုသိုလ်နဲ့ပြည့်စုံလို့ရှိရင်လူဘဝနတ်ဘဝတွေဘဝကောင်းတွေပေါ့တရားရှိတဲ့ဘဝသံပတ္တိဒီအကျိုးတွေ ရှိပါမောက်ရောက်တဲ့ရှိပါပဲဒါလည်းရရှိပါတယ်တော့လူလူဘဝရရှိတာတော့သာသနာတော်ကြီးနဲ့ဂျုံလိုက်တဲ့အခါကလည်းငါကပါရမီဒါနပါရမီသီလပါကုသိုလ်ခြေခံပုဝိဇကတဘုံညတာရှိခဲ့တဲ့ပုဂ္ဂိုလ်ဟာဒီမှာလာပြီးတော့ကျုပ်တွေ့ရတာပဲပฏิဝါဒေတဝါတဆိုတာစိတ်လျောက်ကကောင်းမြတ်တော်နေရာဌာနမှာ နေထိုင်ရခြင်းတဲ့ဒါလားတွေ့ရဲ့နေရာကောင်းပြီးရတော့ပုဂ္ဂိုလ်ကောင်းတွေကိုလည်းပဲပြီးရတာပဲဒီကောင်းဖာကောင်းဆရာသမားကောင်းတွေပြီးရတယ်သူတော်ကောင်းပြီးရသိကိုရတယ်ဆိုတော့သူတော်ကောင်းဆိုတာကမိမိကိုယ်တိုင်လည်းပဲကိုယ်နှုတ်စိတ်သုံးမျိုးလုံးညီကြီးကြီးတိမ်နေမွေးမေပေါ့လေအချိုးလေးကြ ကြည်ကင်းအောင်နေတတ်ထိုင်တတ်ကြည်လုံးတတ်အများအတွက်လည်းပဲကောင်းကောင်းမွန်မွန်နေတတ်ထိုင်တတ်ကြည်လုံးတတ်အောင်လည်းပဲညွှန်ကြားတတ်တယ်နာတော်ကောင်းခေါ်တာပဲဒီကောင်းခါကောင်းကအစဒီကောင်းစီကောင်းဆရာသမားကောင်းကိုအမိရတာဒီလိုဒီပုဂ္ဂိုလ်တွေထံချင်းကရလို့ရှိရင်ဒီပုဂ္ဂိုလ်တွေကိုယ်တိုင်ကတဘာအတွက်ရှိအများအတွက်ရှိဖြစ် အကောင်းတွေဖြစ်စီခြင်းနာအကောင်းတွေပြောဆိုစေခြင်းနာအကောင်းတွေဝူမူရာတွေဖြစ်စေခြင်းနာဟောတယ်မေတ္တာတို့ကရုဏာတို့အပြည့်အဝရှိနေတော့ရှင်းကပ်လာတဲ့လူတိုင်းခါအားလျော်စွာဟောဒီအကြောင်းအားလျော်စွာမျက်ရသူတိရောက်ကြောင်းသူတော်ကောင်းတရားခေါ်ရင်မြတ်စွာဘုရားဆုဆုံးမှချက်တည်းညွန့်ပြတာ သရမတဝနာဆိုလောကောတရားရှားလာရှားလာရတော့တရားတရားကြီးရှိပွားလို့ကြပြီးတော့ခြေကံဒါနကအစပေါ့လေမှာလုတ်တတ်တဲ့ဒါနကုသိုလ်ထားပြီးတော့ပွားရပြန်လုတ်တင်လုတ်တဲ့တွေဟာတွေလုတ်တာဒီသားကလုတ်တင်လုတ်တဲ့တွေဟာတွေလုတ်တာလို့ရှိရင်မလုတ်တင်ရောပြောတဲ့နေဟာတွေလည်းပဲကြောက်တတ်ဖို့ကဘာမှမခဲရင်တော့ အဲ့တော့ဒီလကုသိုလ်လည်းပဲထပ်ပြီးတော့ပွားရယောနိကမနတိကာရရှိတဲ့အတွက်ပြုလွယ်တဲ့ဒါနကုသိုလ်ကအစပါပဲဟောဓမ္မဒါနကုသိုလ်ရဲ့ပြုရတာဆက်တဲ့ကိုနှုတ်ဒီလိုမျိုးကိုဆောင်ကြည့်ရတဲ့ဒီလကုသိုလ်ဒါလည်းပဲဖြစ်သွားတယ်ယောနိကမနတိကာရအဲ့တော့ဒီလိုခြေနေဆက်ရတာကမှန်တော့ရှိရှိသောဘဝကဒါနကုသိုလ်ရဲ့အရှိန်ပေါ့ဒီဘောကတံပတ္တိ စားသုံးစရာနဲ့ပြည့်စုံစားသုံးစရာနဲ့ပြည့်စုံလို့သူတို့ကုသိုလ်ကြီးလုံးမနိုင်တာပေါ့တကယ်လို့စားသုံးစရာမပြည့်စုံဘူးဆိုလို့ရှိရင်အဲဒီလိုကုသိုလ်ကြီးလုံးမနိုင်ပါဘူးလေစားဖို့နေပြီးသူကလုံးမနေရတာနဲ့ကလပတ်လဲနေတာဒီလိုခွင့်ကိုမသာဟန်အဲ့ဒါဓမ္မခွင့်သားလာတာဒါဒီလိုခွင့်ရည်သားလာတာအရင်ဖြစ်လိုက်လို့ရှိရင်ပုဗ္ဗိတကတ္တဘုံညတာဆိုတော့ရှိရှိတော့ဘုရားက အခုလိုသာသနာတော်ကြီးနဲ့ကြုံကြပြီးတော့လူ့ဖြစ်ရတော့ကုသိုလ်ကောင်းမှုကိုပြုခဲ့တာဒါနကုသိုလ်ကိုဥတည်ချက်ကောင်းကောင်းနဲ့ပြုခဲ့တာဒီလတွေဆောက်တည်ခဲ့တာဒါလည်းဥတည်ချက်ကောင်းကောင်းနဲ့ဆောက်တည်ခဲ့တာစိတ်တမ်းမြတ်ဘာဝနာတရားတွေလည်းပွားများခဲ့တာအလေးလာဝါသနာရှိတယ်မယ်ဝါသနာရှိလို့ခုတရားထုတ်ဖို့ဤကတာပေါ့တရားနဲ့လည်းယောဂီရှင်တွေရောက်လာတော့ရှိကဝါသနာမရှိဘူးဆိုရင်လည်းရောက်ပါလိမ့်မယ် ဟောခုနေရာကောင်းပို့လိုက်ပို့ပေးလိုက်တယ်ရှိတာကုသကံနေရာကောင်းပို့ပြီးတော့ပုဂ္ဂိုလ်ကောင်းကြီးသိရတယ်ရောကောင်းတရားကြီးကြားနာရတယ်အရာတိုင်းမှာစိတ်ထားလေးတက်တယ်ယောနိဗ္ဗာမနတိကာရဆိုတာပေါ့ကိုလုံးစိတ်သုံးမျိုးလုံးအပြစ်ကင်းအောင်နေမယ်ဆိုတော့ကိုယ်ဘဝအတွက်ပေါ့လေသူပြင်ဆင်ချက်တွေနဲ့အတိတ်တွေနှလုံးသွင်းတတ်တယ် စိတ်နဲ့လုံးသွင်းတော့ကုသိုလ်ကြီးပဲဒါနကုသိုလ်သီလကုသိုလ်ကုသိုလ်တတန်သာကုသိုလ်ဘာလဲဘာဝနာကုသိုလ်ဖြစ်လာတာကလက်ကောင်းတယ်ဒါရှိကအကြောင်းမကျင်းခဲ့ဘူးကြီးကအကြောင်းမကျင်းလို့အခုလိုအကျိုးနဲ့တွေ့နေရတာပဲအကျိုးကောင်းတွေတွေ့နေရတဲ့ပြင်ရှိကအကြောင်းကောင်းပြီဆိုတာလည်းပဲဒါသိနိုင်ပါတယ်ဟိုတဏှာရမှာ မီးလောင်နေတယ်။ကောင်းကင်ဘုံမှာမီးခိုးတွေတက်ဒီမီးခိုးကဘယ်ကလာတယ်ဆိုတော့မီးတော့ကလာတာပေါ့။မီးတော့ရှိလို့မီးခိုးဖြစ်ရတာ။မီးတော့မရှိရင်မီးခိုးဖြစ်နိုင်တယ်။အဲမီးတော့ကအကြောင်းမီးခိုးကအကျိုး။ကောင်းကင်ဘုံမှာတလူလူတက်နေတဲ့အကျိုးမီးခိုးတွေ့ရတယ်ပြီးအောက်ကအောက်မှာသူ့ရဲ့အောက်မှာမိတော့ရှိပြီဆိုတော့အကြောင်းမိတော့ရှိပြီဆိုတော့ကြည့်မကြည့်မယ်လို့တွေးကြည့်တာနဲ့တခါလဲ ဓမ္မဒါလိုက်မှန်းနေတာပဲမနှရှင်းနေတာပဲဒါလိုပဲအခုနေရာကောင်းရောက်နေရတာသင်္ဍီလျောက်ကကောင်းမြတ်တဲ့ဒီသာသနာထွန်းကားတဲ့နေရာဌာနရောက်နေရတာပုဂ္ဂိုလ်ကောင်းကြီးကိုခိုးရတာရောကောင်းတရားကြားနာရတာတရားတရားတွေနိုးကြပြီးတော့နေရာဌာနတိုင်းမှာပေါ့လေအဲကုသိုလ်ဖြစ်စီမယ်ဆိုတဲ့အထူးပြင်ဆင်ချက်နဲ့နှလုံးသားလေးတွေကောင်းရတာ ကုလကုလပြုနိုင်လောက်အောင်လည်းပဲဘောဂတမ္မာတိဆိုတာစာသုံးစရာနဲ့ပြည့်စုံနေရတာဒါအကျိုးတရားလေအဲ့ဒီအကျိုးတရားရှေ့ကအကြောင်းကောင်းခဲ့တယ်ဆိုတာအခုအကျိုးတရားတွေတွေ့တယ်အတိကအကြောင်းကောင်းခဲ့တယ်ဆိုတာအတိကနောက်ရှေ့ကဆရာများများရှေ့ကကောင်းလို့ခုကောင်းကျွဲဆိုတာပေါ့ကောင်းကျွဲတာရှေ့ကကောင်းရှေ့ကကောင်းတယ်အကောင်းကိုတွေ့ရယခုကောင်းတော့ကောင်းပါလိမ့်မယ်ဆိုတော့ယခုကောင်းတော့ နှောင်လဲကောက်လာတယ်အခုကောင်းဆိုတာကနေရာကောင်းပုဂ္ဂိုလ်ကောင်းနေရာကောင်းကြည့်ရတယ်အဲနေရာတဲ့ပုဂ္ဂိုလ်ကောင်းကြည့်ရတယ်သဘောတရားကြီးကြားနိုင်ရတယ်ဒါအခြေခံပြီးတော့တကယ်အရေးပါတဲ့အကောင်းတကယ်အရေးပါတဲ့အကောင်းကစိတ်ထားလေးတွေဆွတ်လွန်ပြင်းပြင်းဖြစ်ပြီးတော့ကိုယ်နှုတ်ဒီနှမျိုးကိုပြုမြင်ရတာဒါအခြေခံပြီးတော့စိတ်နေစိတ်ထားနေမြင့်မြတ်ထက်တန်းကြတော့အောင်လို့ပြုမြင်ရတယ် ဒါကသူကောင်းခေါ်ပါတယ်အဲအတ္တသမပဏိတိခေါ်တယ်အတ္တသမပဏိတိအတ္တမိမိကိုယ်ကိုတမ္မာနိလမှန်စွာပဏိတိထားခြင်းတဲ့မိမိကိုယ်ကိုနိလမှန်စွာထားခြင်းအချိုးလေးကြထားခြင်းသူတမှာဘလောက်ကောင်းရောက်ကောင်းတဲ့ပြည့်ညက်ချက်တွေကရှောင်ကျင်တော့ကိုယ်နဲ့အချိုးလေးကြဖြစ်နေတယ်တကယ်လို့ သီလနဲ့ပတ်သက်တဲ့တရားစကားသတော်ကောင်းတရားတွေမကြားနိုင်ရဘူးဆိုလို့ရှိရင်မတရားတဲ့ကိုယ်လုပ်အပြုအမူတွေကမလျှောက်နိုင်ရင်ကိုယ်လည်းပဲကိုယ်မူရလည်းဗျာမရာဖြစ်သွားပြီ။နှုတ်မူရလည်းဗျာမရာဖြစ်နေနိုင်ဖြစ်ပြီ။မိစ္ဆာပဏိဒခေါ်တဲ့ဓမ္မ။မှန်မှယဉ်ရင်ဖောက်ပေါက်ပြန်ပြန်ပေါ့လေ။ကိုယ်လုပ်အချိုးမကျဖြစ်ပြီးတော့ရန်ရန်ဆိုင်ဆိုင်ပေါ့လေဒီလိုနေမျိုးဆိုင်သွားတာ။ဟောကု သီလနဲ့ပတ်သက်တဲ့သူတော်ကောင်းတရားတွေကြားနာရတော့ဟောဒီလိုစောင့်ကြည့်တဲ့အလုပ်ကဒါသူတော်ကောင်းသူမြတ်တွေသူတော်သူမြတ်တွေအလုပ်ပဲလူသားပြည်တဲ့အလုပ်ပဲအမှန်စာနာတဲ့အလုပ်ပဲအမှန်ထက်တန်းကြတဲ့အလုပ်ပဲဆိုတာပေါ့အမှန်ယဉ်ကျေးတဲ့အလုပ်ပဲဆိုတာကောင်းသဘောပေါက်တော့ဟောဆောင်ကျင်လိုက်တဲ့ဆောင်ကျင်လိုက်တော့တစ်ဖက်သားပုဂ္ဂိုလ်လည်းပဲကိုယ့်ကြောင့်ဒုက္ခတွေမရဘူးကိုယ်ဆင်းရဲစိတ်ဆင်းရဲတွေမရှိဘူးကိုယ်မှလည်းပဲ ဓမ္မကိုယ်မူရစိတ်နှုတ်မူရလေးဒီသတ်မှရှင်းရှင်းနဲ့ဒါရတဲ့ဘေးကြီးရှင်းလို့နေရအဲအတ္တသမပဏိတိခေါ်တယ်သူကောင်းတယ်လားပြောတာနော်ဒါတင်လားဆိုတော့မဟုတ်သေးဘူးလေအခုကြည့်ပါလားသတိပဋ္ဌာန်တရားကြီးအားထုတ်နေတယ်ဆိုတော့ကိုယ်ရဲ့စိတ်ဆိုင်ပြီးတော့ပေါ်ရလေးတွေပေါ်ကျဲလိုက်ပြီးတော့ရှုလို့ရှုရအောင်လေးမှာစိတ်ကလေးအကျိန်တိုင်းအကျိန်တိုင်းလို့စိုက်စိုက်ကြဒီခိုက်တာမှာဆိုလို့ရှိရင်မတရားတဲ့စိတ်ကြံစီတွေမရှိဘူး မတရားတဲ့လောဘအကြံကြီးမတရားတဲ့ဒေါသအကြံကြီးမတရားတဲ့မာနမတရားတဲ့စိတ်ဓာမစ္စရိယဝိမနာလုံးဝန်တို့ဟုမတန်ရှင်းတဲ့မတရားတဲ့စိတ်အကြံကြီးတွေဒါကြီးကင်းနေတာစိတ်ပါအရှိုးတိုက်ကြတယ်။ဒါတော့ကောင်းတယ်ဒီကြားထဲကညာလေးတွေအစင်းစင်ဖြစ်သွားတယ်ယုံနာလေးကြီးပိုင်းခြားသိတာယုံနာကြောင်းကျိုးလေးတွေသိတာယုံနာရှိရနိစ္စဒုက္ခအနတ္တအချက်လေးသိတာဒီနည်းနဲ့ပဲတခါတည်းဥပဒနာညာကြီး တစ်ဆင်းပြီးတစ်ဆင်းတစ်ဆင်းပြီးတစ်ဆင်းဖြစ်နေပြီဆိုလို့ရှိရင်စဉ်းစားကြည့်တာအဲ့ဒီစိတ်ကလေးတွေကိုသာပြီးတော့မှအချိုးကျဖြစ်သွားတာဒါကြောင့်အတ္တမိမိရဲ့စိတ်ကိုတမ္မာနိလမ်းမှန်ဆိုတာပဏိတိထားခြင်းတဲ့မိမိရဲ့စိတ်ကိုနိလမ်းမှန်ဆိုတာအပြစ်ကင်းအောင်သက်စွာပြဆုဆုံးမလိုက်လာခြင်းအားဖြင့်ပေါ်လေထားခြင်းတယ်သူကပိုးပြီးတော့ချိုးကျသွားတယ်ပြီးတော့အရုပ်ပေါက်သက်လိုက်မယ်ဆိုလို့ရှိရင် မိမိရဲ့ကိုယ်ရောနှုတ်ရောစိတ်လေးစိတ်ထားရောဒီမှာအချိုးကျဖြစ်နေတာအတ္တမိမိရဲ့ကိုယ်နှုတ်စိတ်၃မျိုးလုံးသမာနိလမှာဆိုပဏိတိထားခြင်းနဲ့မိမိရဲ့ကိုယ်နှုတ်စိတ်၃မျိုးလုံးအချိုးရကြထားခြင်းပို့တည်နေခြင်းပေါ့ဘယ်တော့ကောင်းလဲရသော်ဘုရားကဒီမှာသူတေလကဆိုတဲ့အတိုင်းပေါ့လေနိနာကောင်းကြီးညွှန်ကြားညွှန်ကြားတဲ့အတိုင်းအဲ့ဒီနိနာကိုလိုက်လိုက်နာရမယ်ဒီမှာနိနာတယ် သူ့မဲ့ကဆိုတာလမ်းကောင်းပေါ့လမ်းကောင်းလိုက်လာတာအကျင့်လမ်းမှန်ကိုလိုက်လာတာအကျင့်လမ်းမှန်လိုက်လာတော့ရှင်မတဘူမိဆိုတဲ့အတိုင်းပေါ့လေဟောဘေးကင်းတဲ့နေရာဌာနရောက်လို့ချိုးကြနေတာဒါဘေးကင်းတဲ့နေရာဌာနရောက်နေတာပေါ့ကိုလုံးချိုးကြနေတာစိတ်ငြိမ်စိတ်ထားတွေပုံမှန်ဖြစ်နေတာဒါရှင်မတဘူမိပေါ့တပွဲတို့တပွဲတို့ပေါ့ဒီမှာရောက်နေတာပြီးတော့မိမိကိုယ်တိုင်ကလည်းပဲမက္ကပฏิပါဏဆိုမြတ်စွာဘုရားရှင်တဲ့လမ်း လိုက်နေတာကျင့်သုံးနေတာကျင်တယ်လားလိုက်နေတော့လိုက်တဲ့လောက်လေးကြည့်ရတာဒီလဒီလလမ်းစဉ်လိုက်ရင်ပဲလူကောင်းပြောကောင်းတဲ့ပြည့်ညက်ချက်ကြီးကကြောင်ကျင်ရင်ပဲကိုယ့်ကိုယ်ကိုမဆွဆွဲရတာသူများတွေကဆွဆွဲခံမခံရတာဒါတော့ဥပဒေနဲ့လောကီဥပဒေနဲ့အရေးယူမခံရတာနောက်တန်တရားရင်တွေးလိုက်လို့ရှိရဲ့အပယ်လေးပါးကကျင့်လို့တဲ့နည်းတွေဝိနိပါဒဘေးပေါ်ဒုက္ခတိဘေးတွေဘေးတွေလွတ်နေတာ အတွင်းညာလေးကအေးနေလို့ရှိရင်အပြူလေးတွေကလည်းပဲဘယ်လာနိုင်တော့လဲသတိမတ္တဘူပတ္တဆိုတာကိုတကယ်ဤချမ်းတဲ့နေရာဌာနသီလနဲ့ရောက်နေတာဘယ်လောက်ကောင်းမလို့အခုတိပ္ပဏတရားတွေအားထုတ်တဲ့အခါကျတော့စိတ်နဲ့စိတ်ထားပါမတရားစိတ်နဲ့စိတ်ထားတွေပါကျင်းတယ်ဆိုတော့ကျင်းအောင်လည်းပဲသမာဓိအကျင့်လမ်းစဉ်ကိုကျင့်နေတာကျင့်နေတာဉာဏ်လေးတွေပါဖြစ်လာတယ်ဆိုရင်သူပြောစရာမရှိဘူးမေတ္တာပฏิပန္နဆိုတာသမာဓိလမ်းစဉ် ပညာလမ်းစဉ်ကိုလက်တွေ့ကျကျကျင့်တော့ဓိမတဘူမိပတ္တာတဲ့အဲဒီကိလေသာတွေအပူတွေမဟတ်တဲ့နေရာဌာနကိုတပွဲလို့တပွဲလို့ချိန်မိုက်ချိန်မိုက်လေးဒီမှာရောက်နေတာဘယ်လောက်ကောင်းမလို့အေးတဲ့ချမ်းသာလို့ဆိုတာအထောက်ရတဲ့ကောင်းလေသိချမ်းသာတာပဲဆိုတာကျွန်တော်ဖြစ်လာတာပေါ့ဒါကြောင့်ဘုန်းကြီးတို့ဒီယခုကောင်းဆိုတဲ့အကျင့်လမ်းစဉ်သူ့မဲ့ကြ ရှင်မတ္တဘူမိဆိုတာကောကောင်းတဲ့အကျင့်လမ်းစဉ်နဲ့ခန္ဓာအကျင့်လမ်းစဉ်ကျင့်လို့ရောက်ရအေးချမ်းရနေမည်တဲ့ဒီဟာကိုမှလက်ကရသွားလို့ရှိတယ်ဒါလူအစဉ်တန်မြင့်တက်သွားတာပဲအတ္တသမပဏိကြီးကဒီမရှိလို့ရှိရလူအစဉ်တန်မြင့်တက်သွားတာအတ္တသမပဏိကြီးမရှိရလူအစဉ်တန်နှိမ့်ကြသွားတယ်ညီညီရဲ့ကိုယ်လုံးစိတ်၃မျိုးလုံး လက်တွေ့ကြကြထိရောက်အောင်ကျင့်သုံးလို့ရှိရင်လူအထင်တန်မြင့်တယ်ကွာညွန်တဲ့အတိုင်းကျင့်သုံးမှုဆိုလို့ရှိရင်ကိုယ်နှုတ်စိတ်သုံးမျိုးလုံးဗျာမာရာတွေဖြည့်ပြီးတော့ရိုင်းရိုင်းဆိုင်ဆိုင်ကိုယ်နှုတ်စိတ်စိတ်နေစိတ်ထားတွေဒီခါရဓမ္မဖြစ်သွားတာလူအစင်တန်နှိပ်ကြသွားတာဒါပြီးတော့အတ္တသမပဏိတိရှိမရှိကလူအစင်တန်ကိုမြင့်တင်ပေးတဲ့နှိပ်ချနှိပ်ချအဲနှိပ်ကြသွားတယ် အဲ့လိုကောင်းတယ်နော်တွေးကြည့်လိုက်လို့ရှိရင်လေတိတ်ကောင်းတာတိတ်ကောင်းတာတော့ဟိုနေ့စဉ်ဘုန်းကြီးတို့ကြည့်ရတဲ့ကြည့်မှဟာပေါ့လေအပြင်ညာပွဲနေပွဲရညဘာလို့တွားရပြီဆိုလို့ရှိရင်တာပြီးတော့တော့မှမှန်ကြည့်ရသေးတယ်မှန်ကြည့်တွားရရတာတော့ချိုးကြလားမကြဘူးလားတဲ့တဲ့ကြည့်လိုက်ပြီးတော့ကြည့်လိုက်စောင့်ကြည့်လိုက်ပေါ့အမျိုးမျိုးကြည့်ရတာကြည့်လို့အကျိုးရကြမဖြစ်ဘူးဆိုလို့ရှိရင်အဲ့ဒီနေရာလေးကပြင်လိုက်ပို့ပြီးတော့ချိုးကြသွားတာ ရှိကြပါလားဘုန်းကြီးတို့မြတ်စွာဘုရားကယာဟုလာလေးရှင်ယာဟုဟာလာလေးကိုရေးတယ်ဖြစ်သားမှန်ဟာဘာလို့ဖို့လို့ယာဟုလာလေးကပြန်ပြီးတော့ဖြီးဖြီးပြရပါတယ်သစ္စာခဏတော်ဗန်းလေတဲ့ဆင်ញင်ဖို့ပါဗျာတဲ့ဆင်ញင်ဖို့ဆိုတာအချိုးကြမကြဘူးလို့ဒီမှာကြည့်ဖို့ပါပဲနှလုံးသွင်းဖို့ဒါပါပဲမှာကြည့်မှရှိသွားပြီးတော့ရရဲ့ကိုပြင်းစင်ဖိလိမ့် သင်ထုံးဖွဲ့ရတဲ့အာရုံပေါ့ဒီမှာချိုးကြမကြသိတယ်တဲတယ်ကြည်ချိုးမကြဘူးချိုးမကြဘူးဆိုပြင်လိုက်ဘေးလိုက်ကြည်လို့ချိုးမကြဘူးဆိုပြင်လိုက်နည်းနည်းလေးစောင်းရပြီးတော့ဘောလေးကြည်ချိုးမကြဘူးဆိုပြင်လိုက်ဒီသမီးလေးဆိုတာအပြီးဆုံးမှာခွင်းကြီးတော့ပြင်ထုံးဝဲမှုကမသိတော့ဒီမှာစာလာပေလာနဲ့ဘောလေးမှန်းစပြီးတော့ပြောရတာပါပဲမျက်စိလေးဖိတ်ကြည့်လိုက်ပေကလာပေကလာလှုပ်ကြည့်လိုက်ပါလေပြူးကြည့်လိုက်မျိုးမျိုးပေါ်လိုက်တာမျိုး ဒါကြီးတွေလုံးမှာပေါ့မိကတူပါတို့ကဒါတွေပေါ့အဲအချိုးမကျရင်အချိုးမကျတဲ့နေရာပြင်လိုက်တော့ပိုးပြီးတော့အချိုးကျသွားတယ်ဟောအချိုးကျသွားပြီဆိုလို့ရှိရင်တော့ကိုလိုတဲ့ကြီးသွားသူဆင်းရဲထုံးဖွဲ့မှုကတဲ့ကြီးကြီးတယ်တဲ့အသားကြီးတယ်စီတီတတ်တတ်လေးဆိုတာပေါ့ပြုံးခံရအဲ့ဒါအဲ့တော့ဘုန်းကြီးတို့ဒီအတ္တသမပဏိတိယခုကောင်းဆိုတဲ့ပြည့်စင်ဟာကြည့်မှန်တဲ့အလားတူတယ် လူတိုင်းလူတိုင်းအလှပြင်ပြီဆိုလို့ရှိရင်ကြည့်မှလွတ်အပ်တယ်လို့ထို့အတူပဲယခုပြည့်စက်ခါမှာလည်းပဲလူကောင်းစီရင်လူရင်ကြီးစီရင်ဝင်ဖို့နောက်ဘဝဆက်ဆက်မှာလည်းပဲတန်တရားကြီးတွေတွေးပြီးတော့ဗောလေဘဝကောင်းဘဝမြတ်တွေရရှိပြီးတော့ဘဝကြီးကျင့်တယ်ဖို့ဘဝကျင့်တယ်ဘယ်လောက်ဗောလေအကျင့်နဲ့ဆက်ပြီးတော့ဂုံသေးနေမှု့သွားကုန်ရအတွက် ဟောဒီအတ္တသဘာဝတိဒီရဲ့ကြည့်မှဟာလူတိုင်းမှာလိုအပ်တယ်လူတိုင်းမှာရှိရမယ်ဒီကြည့်မှကြည့်မှမရှိရင်ချိုးမကြဘူးကြည့်မှတော့ရှိပါရဲ့ဒါပေမဲ့လို့အဲ့ဒီကြည့်ရမှန်ကိုအသုံးမချဘူးဆိုလို့ရှိရင်အဲအချိုးမကြအဘိုးဘယ်သူဖြစ်တာသိကောင်းလားသိကောင်းလားဓမ္မဒီအတ္တသဘာဝတိဒီဓမ္မအဲ့တော့အလှကြိုက်တဲ့ပုဂ္ဂိုလ်ကြီးမှဆောင်းရတယ်လို့ဟောတယ်ဘဝအလှကြိုက်တဲ့ပုဂ္ဂိုလ်ကြီး ဟောဒီမှဆောင်ထားရမှာအတ္တသဘာဝမိမိရဲ့ကိုယ်နှုတ်စိတ်သုံးမျိုးလုံးပြုပြင်ရအကျိုးရရပြုပြင်ရတဲ့အကျင့်ပေါ့မြတ်စွာဘုရားညွှန်ပြတဲ့သူ့မဲ့ကကောင်းကြီးအပြစ်ကင်းတဲ့အကျင့်လမ်းစဉ်တဲ့အကျင့်လမ်းစဉ်လိုက်တော့ဒီကင်းတဲ့နေရာဌာနဆိုရဲအကျင့်တွေပေါ့ဟုတ်တော့ကောင်းနေတယ်ဒီကောင်းနော်ဒါမှန်ကြိုက်တဲ့ပုဂ္ဂိုလ်တွေဟောဒီ ရုပ်ထုမထင်ရှားတဲ့မှန်မှန်တစ်ခုရှိတယ်အဲရုပ်ထုမထင်ရှားတဲ့မှန်အောင်ရပါအမျိုးသားလည်းဆောင်ရမှာပဲအမျိုးသမီးလည်းဆောင်ရမှာပဲဘုန်းကြီးတို့လည်းပဲဆောင်ရမှာပဲဒီမှာဟုတ်လားဘုန်းကြီးတို့ဘုန်းကြီးတို့ကဆိုလို့ရှိရင်ပို့ပြီးတော့မှန်ကြရမှာဘာဖြစ်လို့လဲဆိုတော့အချိန်ကြီးသာသနာဝန်ထမ်းနေတဲ့ပုဂ္ဂိုလ်တွေဆိုတော့ဘုန်းကြီးတို့ဒီမှာအသုံးမပြည့်ဘုန်းကြီးတို့ဘုန်းကြီးဆိုးဖြစ်သွားမှာပေါ့ဟုတ်လားချုံးကြတဲ့ဘုန်းကြီးဖြစ်သွားမှာပါလားအဲ့တော့ဘုန်းကြီးဆိုးမသိရအောင်ဆိုပြီးတော့ ဒီမှာအများအားဆောင်တာရတယ်ဒီမှာအတ္တတဘာပတိကြီးဆိုတာပါလေညာတိတ်ခါကျင့်ဝတ်သေးမလောက်ကောင်းကြောက်ကောင်းနဲ့ပညာချက်တွေကလက်တွေ့ကြကြရှောင်ကျင်ရတာတရားကိုအခြေခံပြီးတော့ဒီနည်းစိတ်နဲ့စိတ်ထားတွေတို့ဖြင့်ပေးတဲ့အနေနဲ့အကုသတိခံတရားကြီးအားထုတ်ရတာအဲဒီခံတရားကြီးအားထုတ်တော့ဓမ္မရီအကျင့်ပညာကျင့်တွေဘောဒီအစစ်စစ်အစစ်စစ်ဖြစ်နေတော့စိတ်နဲ့စိတ်ထားတွေပါပုံမှန်လို့ကောင်းတယ်လောက်ကောင်းတယ် ဒါပြန်ပြန်ပြီးတော့အဲသိသိကြည့်လိုက်လို့ရှိရင်တရိတာအတွေ့မိမိအကိုနှုတ်စိတ်သုံးမျိုးလုံးဟာဘယ်အပိုင်းကအချိုးမကျတာများရှိတယ်လဲဆိုတော့ပြန်သိရင်ရတယ်။သိကြည့်တဲ့အခါကျတော့ဘယ်ချက်ဘယ်ချက်မှအချိုးမကျတာလေးအစွန်းမလွတ်တာလေးအစွန်းထွက်တာလေးရှိတယ်ဆိုတော့သိကြည့်လိုက်တော့အစွန်းထွက်တာလေးတွေ့တွေ့လိုက်တော့ဒါလေးတွေကျင်လိုက်ပေါ့မှန်ကြည့်သွားရောက်ကြည့်တဲ့အခါကျတော့အချိုးမကျတာလေးတွေ့လို့ရှိရင်အဲ့ဒါလေးကျင်လိုက်ဒါပဲ။ စိတ်နဲ့စိတ်တဲ့ပုံမှန်တာတွေတွေ့လို့ရှိရင်အဲ့ဒါလေးကျင်လိုက်ချိုးကြတယ်ကြအောင်လုပ်လိုက်မလောက်တော့ဘူး။ဒါအောင်မြတ်စွာဘုရားမိတာပြိမတ်တော်ရာဟုလအာထာတော်ဆိုစိတ္တရာဟုလကြည်မှန်ဟာပါကြည့်ရှိတယ်လေပါအကျိုးရတယ်လေသစ္ဆုထနာတော်ဗန္ဒီမြတ်စွာဘုရားကြည်မှန်ဟာကိုယ့်ကိုယ်ကိုအချိုးကြမကြစင်ရင်ရကျိုးရှိပါတယ်ဘုရားတဲ့ဒီအတ္တသမပရိယဟာလည်းပဲ ကိုယ့်ကိုယ်ကိုသင်မြင်ရခြင်းရှိတယ်မှန်လေးပဲမမြင်ရတဲ့မှန်တဲ့အဲဒီမြင်ရတဲ့မှန်ဆောင်မှာဒီမှန်မရှိလို့ရှိရင်ရှိပေမဲ့လို့ဒီမှန်အသုံးမပြုလို့ရှိရင်အဲဒါလူစင်တာနှိပ်သွားမှာဒါသိကြတယ်ဒါလူစင်တာမနှိပ်ရအောင်လို့အတ္တသမပဏိတိပေါ့လေဒီဟာကြီးရှိနေရတာဘုန်းကြီးတို့သိဝင်တာကသိဝင်တာကြာကောင်းတာလည်းအဲဒါယခုကောင်းခေါ်ယခုကောင်းနောင်ကောင်းပါလိမ့်မယ်တဲ့ ရှိကကောင်းလို့ခုကောင်းကျွဲရခုကောင်းတော်ကောင်းပါလိမ့်မယ်တဲ့ဒီဟာလေးကသိကောင်းတဲ့ခါလေးစကားလေးကအတိပ္ပယ်လည်းပဲအမှန်ပြပါတယ်ကောင်းလေကောင်းလေမသားပြန်မလားကောင်းတယ်အဲ့တော့ခွန်ကြီးတို့တတိဟာလေအခုလူဖြစ်ရနေတာကုသိုလ်ရှိတယ်အကုသိုလ်ရှိတယ်သူတို့ရဲ့အကျိုးပေးရဘုံနဲ့အတူအကျိုးတွေလည်းပဲခံစားရတယ်ဆိုတာပေါ့လေနားလည်လို့လားသာမန်လူဖြစ်မဟုတ်ဘူးသာမန်လူဖြစ်မဟုတ်ဘူး ဒီတော့သာသနာထွန်းကားတဲ့နေရာဌာနမှာရောက်ရှိနေတာမိကောင်းခါကောင်းကသာဆရာသမားတွေဘုန်းကြီးတို့ဖြီးဖို့နေရတာဒီတော့တရားဘုရားကြီးကြားနာရတာကြားနာရတဲ့အတိုင်းတရားတရားကြီးလို့ကြားပြီးတော့ဟောဆံရဆံရကျင့်ဝတ်တွေပေါ့လေအမနာပြုလွယ်တဲ့ဒါနကုသိုလ်ကအစသီလသမားတွေကျင့်ရအကျင့်တရားတွေကိုလို့စိတ်သုံးမျိုးလုံးကိုပြုကျင်ရတဲ့အကျင့်တရားတွေဟောနာကြားပြီးတော့ မိမိရဲ့ကိုယ်လုံးစိတ်၃မျိုးလုံးအပြည့်ကင်းအောင်နေမယ်ဆိုတဲ့ပြင်ဆင်ချက်ယောနိသမဏတိကာရဒါလေးကိုရှိကြတယ်။ရှိတဲ့အတိုင်းလည်းပြုပြင်လည်းပြုပြင်တော့ချိုးကြတယ်။ဟာဘယ်တော့ကောင်းတယ်လဲတမန်။ရှိတာကောင်းလို့ဒီအချိန်လေးဆိုင်တာလား။ယခုကောင်းခေါ်တဲ့အတ္တတဘာပလီလေးပေါ့လေ။ကြည့်မှန်တဲ့ပွဲပေါ့လေ။အများအားဆောင်ရတဲ့မှန်ရှိနေရဲ့လူအချိန်တန်မြင်ပြီးတော့အပြစ်တွေကင်းကင်းတယ်။နောက်တန်ရာကြီးတွေးလိုက်လို့ရှိရင် ကြီးเสียပါပဲအမှန်ကောင်းတယ်ကြီးကကောင်းလို့ခုကောင်းကြရခုကောင်းနောက်ကောင်းပါလိမ့်မယ်ဆက်ဆိုကြသမ်းမလားကြီးကကောင်းလို့ခုကောင်းကျွယ်ယခုကောင်းနောက်ကောင်းပါလိမ့်မယ်ကြီးကကောင်းလို့ခုကောင်းကျွယ်ယခုကောင်းနောက်ကောင်းပါလိမ့်မယ်ကြီးကကောင်းလို့ခုကောင်းကျွယ်ယခုကောင်းနောက်ကောင်းပါလိမ့်မယ် သို့နားရတယ်နော်နားရတယ်မှာ သိကောင်းလားသိကောင်းလားတွေးကြည့်လိုက်စီသိဝန်တာစရာကောင်းတာကမှငါတို့ကံကောင်းတဲ့ပုဂ္ဂိုလ်တွေငါတို့သိကံကောင်းတဲ့ပုဂ္ဂိုလ်တွေဘာလို့ရှိတဲ့ပုဂ္ဂိုလ်တွေဆိုတာလေဟိုကိုယ့်ကိုယ်ကိုအာယုံပြုပြီးတော့ပေါ့လေအဲအမနာကိုဥဒ္ဒကြည့်စရာကောင်းပါလားကောင်းပါလားအဲတော့ယခုကောင်းတော့နောက်အဆက်ဆက်ကောင်းဖို့ရာအတွက်ဘုန်းကြီးတို့တူဟာအခုလိုသာမင်ညလူဘဝမျိုးနဲ့ပဲသွားမလားလူဘဝရဲ့အဆင့်မြင့်တဲ့နတ်ဘဝ ဒါမျိုးနဲ့ပဲရှင်းရမလားတဲ့ဟိုကကောင်းလေးရရှိရုံညံ့နဲ့အဲဒီဟာလေးကိုဒီဟာထဲမှာနစ်မြုပ်ပြီးတော့ပေါ့လေအဲစိတ်တွေကြီးကာမဂုဏ်အာယုန်တွေနဲ့ပဲဘုန်းကြီးတို့ကြွားကြရပါလားမဟုတ်ပါဘူးဒီလိုကြွားဖို့မဟုတ်ပါဘူးဒါနဲ့ရရတိနေမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဘဝရတာပြန်ပြီးတော့အယုတ်ဆုအကြီးတန်သွားကြရရှိတယ်ဒါတော့ရရှိထားတဲ့ထိုက်တန်တဲ့ဂုံတရင်လေးတွေဟာလည်းပဲ ပြန့်တင်းတဲ့ဂုံသတင်းလေးကပြန်ပြီးတော့အနတ်ဆိုးရဖြစ်သွားနိုင်တယ်။ဘဝတွေလည်းပဲရုပ်ဆိုးအနတ်အသက်ကြီးလည်းပဲမကောင်းဖြစ်သွားနိုင်တယ်။ဒါနဲ့ပဲကျင့်တတ်ဖို့မဟုတ်ဘူး။ဘုန်းကြီးတို့မြတ်စွာဘုရားကဒီရှိတုနာတတ္တိအတ္တရာအတ္တရာဓာတိတဝတတောတတ္တိဝိမောစီတနာနာနေယိအာဒီနဝပကတိတဝအာဒီနဝ သဝနေနသဝိကဟတ္တယနာအဲနိခမ္မဂုဏဝိဘာဝနာမုခေနသဝတ္တတတိတိတဲ့ဗမာလိုကတော့မြတ်စွာဘုရားဟာဒါနာကြောင့်သီလကြောင့်နဲ့လူဘဝနတ်ဘဝခေါ်တဲ့အမနာတရားဝယ်ကောင်းတဲ့စိတ်ချမ်းသာရေးဒီမှာပေါ်ပြတယ်ဒါလို့လူချင်းဒီကျိုးတွေရတယ်ဆိုတာပေါ်ပြတယ်ပေါ်ပြတော့အဲ့ဒီတည်းမှာနင့်မိုးနေလို့ရှိရင် ဘဝဆက်ဆက်ကပေါ့ဒီမှာလူဘဝနတ်ဘဝကြီးပဲသုံးဆိုင်ကြီးနေတဲ့ဒါပဲပြန်ရတယ်ထားအောင်ပေါ့ဒါပေမဲ့လို့ဒီဟာနဲ့ပဲပြီးနေလို့ရှိဒီဘဝကမတက်ဘူးပြန်ပြီးတော့လည်းပဲဘဝညတိညပတ်တွေဖြစ်သွားရုပ်စုကြည်တံသွားနိုင်ကြရှိတယ်အဲတော့အဖြစ်မြင့်တဲ့နေအောင်ဆိုရင်မြတ်စွာဘုရားတော်မြင့်တင်ပေးတာအယံတေကောနာမရာဂတိဟိဥပတ္တိထောတဲ့ညတေကောနာမဤကာမဂုဏ်အာယုန်နဲ့ပြည့်စုံတဲ့ ကောင်းတဲ့ဘဝမြည်သည်ရာဂတိရာဂစရှိသောအညစ်အကြေးတို့ဖြင့်ဝါရာဂစရှိသောအပူဓာတ်တို့ဖြင့်ဥပသိလိထောကပ်၍နှိမ့်ဆက်ခံရ၏တဲ့ဝါကပ်၍အလောင်းနှင့်ခံရ၏သူကာမဂုဏ်အာယုန်နဲ့ပြည့်စုံတဲ့ဘဝပေါ့လေကိုကနတ်ပြည်အခုတည်းရောက်နေတာမဟုတ်တော့ထားပါတော့ညီကောင်းကြကောင်းနတ်ကောင်းရတာကောင်းအဖြစ်ဒီကောင်းခေါ်တဲ့ကောင်ထိုက်တန်သမျှချမ်းသာတဲ့ဆိုတော့လူဘဝ တက်တဲ့အဆင်းရဲနဲ့နောက်ဘဝပေါ့လေဒီမှာအဲ့ဒါရရှိထားတယ်ရရှိတာတော့ဘာဖြစ်တော့ဒီကာမဂုဏ်နဲ့နေကြတဲ့ပုဂ္ဂိုလ်ကြီးဟာအဲ့ဒီကာမဂုဏ်ကောင်းလေးနေကောင်းကြကောင်းနာကောင်းရတာကောင်းရှိကောင်းကြီးပြီးပြီးတော့ဟောဓမ္မตายရတယ်လေตายရပြီးตายရခြင်းမယ်နင်းနဲ့ตายရလေနင်းနဲ့ตายရတယ်ညံ့ညံ့ตายရတွေ့ညံ့ညံ့ตายရတယ်ညံ့ညံ့ကြီးตายရခြင်းတော့ညံ့ညံ့ကြီးตายရစရာကြီးဖန်တီးရတာတက်ตายရလားမတက်တာပါဘူးဟွန်းຢာက ဒါမှကပ်ပြီးတော့နှိမ့်ဆက်ပြီလားရှင်မနဲ့ရှားဖူရတာလည်းမတတ်တာဘူးတခါတခါမကျင်နာစရာတွေစိတ်ဆိုးစရာစိတ်ပြက်စရာတွေမုန်းစရာတွေမကျင်ဒါတွေတွေ့ပြီဆိုလို့ရှိရင်ဒေါသဒေါသကပ်ပြီးတော့နှိမ့်ဆက်တာဒါကြီးလည်းမတတ်တာပါဘူးဒေါသအပူလောင်လားဓမ္မပူရဒေါသရဲ့အဖြစ်ခံဒေါသမျိုးစိတ်ခံရတော့ဓမ္မပူလောင်လားစိတ်ကြီးမင်းကြီးရတာတက်တာရလားကိလေသာကြီးကပ်ပြီးတော့နှိမ့်ဆက်လို့ပြမနာကပ်ပြီးတော့ညှိုက်လို့ ပူရတာညစ်သေးရတာဒါရင်တက်တာဘူးอืมဒီတော့ကုသိုလ်မှာအကုသိုလ်မှာမသိတဲ့အပိုင်းရောက်သွားပြီဆိုလို့ရှိရင်တော့ဒါမသိမလိမ္မာမလိမ္မာတဲ့မောဟကညံ့နေတော့ဝိရမတခါလဲနစ်ပြီးတော့အကုသိုလ်နဲ့ပဲချိန်ကုန်ပါပဲအဲပြီးတော့ကိုယ်အခြေအနေကောင်းလာပြီဆိုလို့ရှိရင်စီဝါရေးအခြေအနေကောင်းလာလို့ရှိရင်ပညာရေးအခြေအနေကောင်းလာလို့ရှိရင်ပြီးတော့ဆွေမျိုးမိတ်ဆွေငါတောက်လို့ရှိရင်ညံ့ကြပါပဲကျမ်းမာရေးကောင်းလို့ရှိရင် ဟိုအများကြီးပဲလောကမှာမန်တက်စရာတွေပေါ့ဒီမန်ထောင်စရာတွေအဲမန်ထောင်စရာတွေတွေ့ပြီဆိုလို့ရှိရင်ဟိုထောင်လိုက်တယ်မန်းอืมအဲ့ဒီမန်ကိလေသာကပ်ပြီးတော့နှိမ့်စတော့ပင်မနာလည်းမတက်တာဘူးတက်တာဘူးဒီဟာအလောင်းရက်ခံရတဲ့အတွက်ပူရတာလည်းမတက်တာဘူးကြီးရတာလည်းပဲစိုးစိုးဝါးဝါးပဲသူများကောင်းတာမနာလို့တာကိုလိုအခြားပုဂ္ဂိုလ်တွေမကောင်းတာမပြည့်စုံစေချင်တာအဲကိုယ့်ရဲ့ကိုယ့်ရဲ့ပြည်ပြီးအများနဲ့ဆက်ဆံရမှာမကျေနပ်တိမခံနိုင်တာပေါ့လေ လဲပါဘူးလဲပါဘူးပြီးတော့ဒုစရိုက်တရားတွေလုံးရမှာပြောရမကျွလွန်ရမှာဒါတွေကြံစည်ရတာမချက်တာမကြောက်တာတွေမတက်တာပါဘူးတမအဲတော့ကာမဂုဏ်အာယုန်နဲ့ပြည့်စုံတဲ့ဘုံဘဝဆိုတာຢာကအဆိုင်ကြီးတဲ့ကိလေသာအညစ်အကြေးတွေကပ်ပြီးတော့ဒီမှာနှိမ့်ဆက်တော့သင်မှန်းကိလေသာမိတွေအဲကပ်ပြီးတော့လောက်နှိမ့်တော့ပူရတာညစ်ကြေးရတာမြတ်စွာဘုရားဒါတွေခေါ်ပြတယ်ဒါတွေခေါ်ပြတယ် အပြည့်နာခံနေရတယ်ဒီတော့ဒီကာမဂုဏ်ညာလည်းပဲညဲတာမဟုတ်ပါဘူးတဲ့ဣဒနာမဟုတ်ပါဘူးတဲ့လူတမန်တို့တတ္တဝါဒီတမန်တမန်တို့ပေါ့ခံစားကြရုပ်မြတ်တဲ့ဟာတွေပဲရောတိရာသာရုပ်မြင်မြူသားတွေအလေးကျင်ပဲလူများစုရဲ့အလေးကျင်လည်းဖြစ်ခဲ့တယ်တန်ရှင်းပုဂ္ဂိုလ်ရဲ့တန်ရှင်းတဲ့ပုဂ္ဂိုလ်ရဲ့အလေးကျင်မဟုတ်ဘူးတဲ့ဝါမတန်ရှင်းတဲ့အထက်တန်းအထက်တန်းကြတဲ့အလေးကျင်မဟုတ်ပါဘူးတဲ့ တကယ်နောက်ရင်နောက်တာတန်မြာကြီးနောက်တန်မြာကြီးနဲ့ပတ်သက်ပြီးတော့ပေါ့ဒီတကယ်အကျိုးစီးပွားအစ်စ်မှဖြစ်တယ်ဒီလသမารကြီးကျင်ညာကျင်ရားတွေနဲ့လည်းပဲမဆက်ဆက်ပါဘူးတဲ့မြတ်စွာဘုရားကရရှိထားတဲ့လူဘဝနတ်ဘဝခေါ်တဲ့ကာမဂုဏ်အာယုဘောမှာတော့အပြစ်တွေကြတယ်အာရိနမပကအဲအာရိနမပကတိတဝအပြစ်နာသမတိစီရီကြတယ်ကြတယ်ကမှာ ပြိဏသမတတိကြီးယာကြီးကြားရတာဓမ္မအာရိနဝသဝနေနဟတ္တယသံဝိကံอืมသံဝိကဟတ္တယနာဒါကြီးကြားရတော့ဟာထိတ်လန်သွားတာဘုန်းကြီးတို့တချို့တက်တန်းရှိတဲ့နတ်တွေလေတက်တန်းရှိတဲ့ဂျမားတွေတက်တန်းကရှိရှိနေရတော့အောင်မယ်သူတို့ရရှိတာတဲ့ပြည်နေတာပေါ့အမြဲမြဲနေတယ်တိတတ်တယ်သူရရှိတာတဲ့ဂျမသိတယ်ဘယ်တော့မှဆုပ်ယုပ်ခြင်းကြက်ကြားခြင်း ရွေ့ရှားခြင်းမရှိတော့ဘူးအမြဲတမ်းတည်ရတယ်ဒီလိုသူကယူဆထားတာဆွေးဒိဋ္ဌိကြီးပေါ့မြတ်စွာဘုရားကြွလာတဲ့ခါကျတော့မြတ်စွာဘုရားကိုဖိတ်ကြတယ်ရှင်ကိုယ်မှာလာသားမှာကျုပ်တို့စီစီလာပြီးတော့မှရောက်ကျိုးစားသားမှာဒီစီစီရောက်ကျိုးစားကြည့်ပါကျုပ်တို့စီရောက်လို့ရှိရင်ဘိုးမနာမသေးပေါ့လေဘယ်တော့မှဒီစီစီချမ်းသာတယ်မှာရွေ့ရှားခြင်းမရှိသူမတည်မြဲတဲ့စီစီစီစိန်နဲ့ပေါ့လေ ရှိမြဲတဲ့အနေနဲ့သူကမြတ်စွာဘုရားကိုထိကြတယ်မြတ်စွာဘုရားကမှအရှိကစပြီးခေါ်လိုက်တဲ့အခါကျတော့ခက်ထိတ်လန့်သွားတယ်ဆိုတာကိုတတန်းရှိတဲ့နတ်ဒီလည်းပဲဒီတိုင်းမှထိတ်လန့်သွားတာလေထိတ်လန့်သွားတာအေးအများကအကောင်းလို့ယူဆထားရတဲ့မြဲတယ်ကောင်းစားချမ်းသာတယ်လို့ယူဆထားတဲ့စိတ်စိတ်ချမ်းသာတယ်အခြေကစားပြီးတော့မြတ်စွာဘုရားကဓမ္မအပြစ်တွေကြတဲ့အခါကျတော့အပြစ်တွေ ပြည့်နဲ့အပြစ်ကြတရားစကားကြီးကြားနာပြီဆိုလို့ရှိရင်ဒီပြထိလာကုန်တာသာဝိကဟရယဆိုတာထိလာတော့စိတ်နှလုံးကြည့်တယ်ဆိုတော့ထိလာချက်သွားကြတာတော့ရှင်မကံကြီးလက်မကံကြီးတခါလဲထောက်ကြည့်ရမယ်ကွ။လောက်ရှိပဲဖြစ်သွားတာပဲ။အဲ့ဒီလိုအခါမျိုးမှာမြတ်စွာဘုရားကအဲ့ဒီလိုအခြေစိုးအနေစိုးမတည်မြဲတဲ့စိတ်ချမ်းသာအခြေစိုးကနေပြီးတော့ဟောဒီအင်းညာရဌာနဒါပါပဲဆိုတာပေါ့လေ။နိခမ်းမီအာနိတန္တကုဏဝိဘာဝနာမုခဆိုတာပေါ့ ခုနရာဂဒေါသမောဟလောက်မြိုက်တဲ့ကိလေသာဌာနအဲကိလေသာကနေပြီးတော့လွတ်မြောက်တဲ့နေမြေအဲ့ဒီဂုဏ်ကျေးဇူးတွေကြတယ်။နိဗ္ဗာန်ဂုဏ်ကျေးဇူးပါပဲဒါပါပဲဒါတွေကြတယ်။ဘုဒ္ဓနိယခွင့်ကြီးများဖော်ပြတဲ့နိဗ္ဗာန်ပေါ့လေဒီမှာ။ရှိတော့လည်းရှိနေတာပဲ။သို့တော့ကြက်သားမှဆိုလည်းပြတ်လို့လည်းမရဘူး။နားပဲ။အခုဟာဟာလာဟင်းကောင်းကင်ကြီးပေါ့ဒီမှာ။ဒါကောင်းကင်ကြီးပဲဆိုတာပေါ့လေ။ကောင်းကင်ဆိုတာဘာလဲ။ဟောဒါပဲဆိုတာပြရတာ။ သူပြသားမှယူပြသားမှဆိုဒီလိုလည်းပြလို့လည်းမရဘူးသူကောင်းကင်ကြီးတော့လည်းရှိနေတာပဲဟုတ်လားနိဗ္ဗာန်ဆိုတာလည်းဒီတိုင်းပဲရှိတော့လည်းရှိနေတာပြသားမှဆိုပြလို့မရဘူးသို့တော်ဒီလိုကောင်းကင်ကောင်းကင်ကြီးလို့တော့အဓိပ္ပာယ်မရှိတော့မဟုတ်ပါဘူးရှိတော့ရှိနေကြတယ်မှာဒီချမ်းသာကတော့လိခံမဆိုတာလွတ်မြောက်ရတယ်နေမြေပေါ့လေမြတ်စွာဘုရားသူအကျိုးကုန်နဲ့အတူပေါ့လေဖော်ပြလိုက်တဲ့အခါကျတော့ဩငါတို့သက်သာရရတယ်ဒီကဆန္ဒရှိပါလားဆိုပြီးတော့ပေါ့လေอืม ကိလေသာကာမဝိပါကရောပေါ့ကိုဆင်းရဲသုံးမျိုးကင်းတဲ့နေမြေဘက်ကိုဥလဲပြီးတော့ပေါ့လေဟွန်းလာတယ်အဲ့ဒီခါကျမှမြတ်စွာဘုရားကအဲ့ဒီနေရာဌာနရောက်ရှိရေးအတွေ့ဟောဒီအကျင့်ပဲဆိုတာအကျင့်လေးပြရတယ်ကိတိကြတယ်ဆိုတာတတတိတတတိကမှုအဲကမှုပါယတတနာခံဆိုတာပေါ့လေအဲ့ဒီလွတ်မြောက်တဲ့နေရာဌာနရောက်ကြောင်းနိနာကောင်နဲ့ပေါ်ပြဖို့မြတ်စွာဘုရားက မက်ကကထာဆိုတာပေါ့လေမက်ကကထာဆိုတာနိနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းတွေပေါ့အဲဒီကျင့်ကောင်းနဲ့ဆက်တဲ့တရားစကားတွေကမှဆက်လက်ပြီးတော့မိတ်ကြရတယ်အဲ့ဒါကအခြားဖို့ဘူးအခုတည်းမှကျင့်သုံးနေတာကျင့်သုံးနေတာပေါ်တိုင်းမပြတ်ရှုမှတ်နေလျင်ဆိုတာပေါ့ပေါ်တိုင်းပြတ်ရှုမှတ်နေပေါ်တိုင်းပေါ်တိုင်းရှုမှတ်နေတာမြင်တိုင်းမှကြားတိုင်းမှနားတိုင်းမှစားတိုင်းမှစီတိုင်းမှစီတိုင်းမှကိုယ်တိုင်းစံတိုင်းစောင်းတိုင်းငယ်တိုင်းကြွားတိုင်းလမ်းတိုင်းခြားတိုင်းမှလည်းမှတ်နေတာ အကုန်လုံးจิตတက်ပြတဲ့ဟာတွေရှင်းဆဲလိုက်ပြီးတော့ရှုရတာကြီးပါပဲဒါပေမဲ့လို့ရှုစာယောဂီပုဂ္ဂိုလ်ကတော့ကြောင်းရောက်စာကလေးဝါလုံးကစပေးရတယ်လို့ပြောလိုက်တယ်ဝါလုံးကစပေးရတာဝမ်ဘိုက်ကိုစိတ်ဆိုင်ပါတရှိသွင်းလိုက်လို့ရှိရဲ့ဟိုနာဖောက်မှုပေါ်လေတောင်းတင်းလှုပ်ရှားတဲ့သဘောလေးရှိတယ်ဒါကယုတ်တောင်းတင်းလှုပ်ရှားတဲ့ဝါရောခေါ်တတ်ပါယုတ် ဆက်လိုက်ရင်ဝါသကပိန်ချသွားတယ်ဒါရော့ပြီးတော့ငြိမ်ချသွားတယ်ဒါလည်းဝါရဖွတ်တာပါရုပ်လေးရုပ်ပါပဲပေါင်းလိုက်ပိန်လိုက်ပေါင်းလိုက်ပိန်လိုက်ပေါ့လေအစကအဆုံးထိတေးသေးချာချာစူးစိုက်ပြီးတော့မိမိရရမှတ်ပါမှတ်နိုင်တော့အောင်လည်းပဲဓမ္မစိတ်တွန်းအားလေးအများအားပေးပါအများအားကြောင်းရစိုက်ပေးပါနည်းနည်းလေးမှစိတ်ကလေးရော့ရဖြစ်စီရဘူးအေးဆက်ဆက်လည်းဖြစ်စီရဘူးအပူတည်းချင်းတင်းတင်းရင်းလေးပေါ့လေ စိတ်တွန်းအားလေးပေးရမယ်အဲ့ဒါတမန်ရောမဲ့ကခုနမဲ့ကကထာဆိုတာပေါ့အကျင့်လမ်းကြောင်းတွေကအကျင့်လမ်းကောင်းတွေကဒါတခုအစိတ်ပိုင်းတစ်ခုပေါ့အကြောင်းရဆိုင်ပြင်တာဘုန်းကြီးတို့ယောဂီတွေကမှအကြောင်းရဆိုင်ပြင်နေတာလေဒီမှာအကြောင်းရဆိုင်ပြင်နေကျောင်းရဆိုင်ပြီးတော့ဟောဖောင်းတာလေးဒီမှာမှတ်မိတာမလို့စရစောက်ဖန်းနေပြီဆိုတော့ဖောက်တက်လာတဲ့အခိုက်အတန့်မှာအေးကလေးစပြီးတော့ဆုံးသွားတဲ့အထိမလွတ်ရအောင်လို့ဒီမှာစောင့်ဖမ်းတဲ့သဘောလေးရှိတယ် ဖြစ်ပြတဲ့မမေ့စေပြီတဲ့ဖောက်နာလေးဖြစ်လာပြီးတော့ဆုံးသွားတဲ့မမေ့မမေ့ရဘူးပေါ့အာယုံရှိရှိစောင့်မှုထင်ပြီးဆိုတာပေါ့လေရေကလေးဖောင်းတက်လာသားပြီးဆုံးဆုံးသွားတဲ့အထိရရှိမှတ်တဲ့စိတ်ကလေးနဲ့ထိတ်တိုက်ပေါ်တယ်ရှေ့ရှုပြီးတော့နေတာရှုွက်အာယုံမဲ့စိတ်ကလေးတွေမှာရှေ့ရှုပြီးတော့နေတာတို့သူပိန်နေခိုက်တာမှလည်းဤတိုင်းပဲမလို့စတဲ့သောက်ခန်းနေပြီးရှိပြတည်းရမေ့စီပြီး အဲအာယုံရှိရှိစောင့်မှုထင်ပြီဆိုတာဖြစ်ပေါ်လာတဲ့ထင်ရှားလာတဲ့အာယုံလေးပဲကိုဒီကအမှတ်မျက်နှာလေးရပါလို့ရှိမှတ်တဲ့စိတ်ကလေးကမျက်နှာလေးကမူးနေတာခက်တဲ့ထိတ်တဲ့လူလူချင်းပေါ့ဒီမှမှတော်တော်ဖြစ်ရအောင်ဆိုပြီးတော့မျက်နှာချင်းဆိုင်တွေ့ရအောင်ဆိုပြီးတော့သူ့မျက်နှာနဲ့ကိုယ်မျက်နှာဆိုင်တွေ့သလိုပေါ့ဒီဟိုကထက်ကလေးပေါ်လာတဲ့နေရာရှိမှတ်တဲ့စိတ်ကလေးနဲ့ထိတ်တိုက်တခါတည်းတည်းဖြစ်အောင်ပေါ့ဒီကတောက်ခတ်နေတာတောက်ခတ်နေတော့ဒီပေါ်မှာဟောစိတ်ကလေးကကြာသွားတယ်ဖောင်နာလေးဝါဒကတဲ့သွားတယ်ဖောင်နာလေးဝါစိတ်ကလေးကစိုက်ကြတော့ ပိန်နာလေးနဲ့တဲ့သွားပိန်နာလေးကစိတ်ကလေးနဲ့စိုက်ကြသွားတာပဲ။ဟောင်းနေဟောင်းနေပိန်နေပိန်နေဒီပုံမှာစိတ်ကလေးကစိုက်စိုက်ကြသွားတာ။ဘယ်လောက်ကောင်းမလဲ။ပညာရောက်တဲ့ခါမှလည်းကကြွားတာနဲ့တရားမှတ်တာနဲ့ထိတ်တိုက်မလို့စတဲ့ဆောင်ဖမ်းနေပြီးကြည့်တတ်တယ်မမေ့ကြဘူး။အာယုံရှေ့ရှုစောက်ဖို့ထင်လေဆိုတာပေါ့လေ။လမ်းတိုင်းကြွားတိုင်းကြွားတိုင်းပေါ့လေမလွတ်เสียဘူးဆိုတာဒီအကြည့်စိတ်ကလည်းရှိနေတာ။အင်း မမှတ်မိပဲနဲ့မကြွမကြွမိသေးရဘူးဆိုတာဒီလိုပြင်ဆင်ပြင်ဆင်ချက်ကလည်းရှိနေဒီလိုပြင်ဆင်ချက်မရှိဘူးဆိုလို့ရှိမရဘူးဖြစ်ပြတဲ့ရမမေ့စေပြီတဲ့ကြွတာလေးတမှဖြစ်ဖြစ်လာတာအဲ့ဒါလေးမမေ့စေရဘူးမပြောက်ပြက်စေရဘူးအာယုံနဲ့မပြောက်စေရဘူးကြွတာလေးမိရမယ်ဆိုတာပေါ့လေပြီးတော့ရိပ်ရိပ်ကလေးတမှကျွန်တော်ကိုဆွဲမလိုက်ပြီးတော့ နေဆုံးရောက်တဲ့အထိပေါ့ဒီနောက်ဆုံးအဆင့်ရောက်တဲ့အထိအေးတိချာချာစူးစိုက်ပြီးတော့မင်းချင်းဆိုင်ကိုလည်းတွေ့ရအောင်ကပ်ပြီးတော့လိုက်ဖြစ်ပြတည်းမမေ့ဘူးအာယုရှေ့ရှုတောက်မှုထင်သည်တဲ့ဟောရှုွက်ဒီကရှုမှတ်တဲ့စိတ်နဲ့ထိတ်တိုက်တခါလည်းတွေ့သွားကြွတိုင်းကြွတိုင်းပေါ့တို့အတူလမ်းတဲ့ခါလည်းဒီတိုင်းနင်းချတဲ့ခါလည်းဒီတိုင်းပေါ့လို့ရတာဒီထဲမှာစိတ်တွန်းအားအပြည့်အဝလေးထားပြီးတော့ခုနတတိကလည်းရှိနေပြီဆိုလို့ရှိရင်ရှုရအောင်လေးမှာစိတ်ကလေးကစိုက်ကြပြီနော် အခြားကြပေါ်ရလေးလည်းဒီတိုင်းပဲစိတ်တွန်းကကောင်းကောင်းနဲ့အထူးကြောင့်ရဆိုင်ပေးတော့ကျွမ်းကျတဲ့တတိလေးတွေဖြည့်ပြီးတော့ရှုမိရအောင်ပါစိတ်ကလေးကစိုက်စိုက်ကြနေတာဟောဒီနည်းနဲ့ပဲဝရိယတတိသမารိအာထုံမှုအမှတ်ရမှုနဲ့သူစိုက်ကြည့်မှုသမာရိစဖြစ်နေတာဒါနိလမဆိုလုပ်နေတာဖြစ်တော့ဒီဝိရိယတတိသမารိကတမ္မာဝိရိယတတိသမารိမဟုတ်ဘူးတမ္မာဝါယမမဲ့ခင်ခေါ်တယ်တမ္မာတတိမဲ့ခင်ခေါ်တယ်တမ္မာသမารိမဲ့ခင်ခေါ်တယ်အဲ့ဒါလမ်းမှန်တယ်လမ်းမှန်တယ်တမ္မာသူ့မဲ့ကလမ်းမှန်တယ် အဲဒီလိုကျင့်နေတာမေကပฏิပါဏခေါ်တယ်ဒီမှာလမ်းမှန်လျှောက်နေတယ်ခေါ်တယ်လမ်းမှန်လျှောက်နေတော့ပါကျေးဇူးရှိတယ်ခေမတ္တဘူမိဆိုတာပေါ့လေဟောစိတ်ထဲမှာတောင်းကြတဲ့ကိလေသာတွေလုံးနေတယ်လုံးနေတယ်မဖြစ်ဘူးဟာဖြစ်ကိုယ်ရဲ့စိတ်ပြီးပေါ်ရလိမ့်တယ်ပေါ်သေးလိုက်ပြီးတော့မလွတ်တမ်းတာမှတ်နေပါမှတ်နေစမ်းမှတ်နေလို့ကြည့်ကြလာသေးလားဟောမလာပါဘူးမလာပါဘူးຢာကမီးလည်းပဲဓမ္မအလောင်းခံရဘူး ယာကကပ်ပြီးတော့နှိမ့်ဆက်တာမရှိဘူးယာကပြီးကပ်ပြီးတော့လောင်တာမရှိဘူးကပ်ပြီးတော့မနှိမ့်ဆက်တော့မပင်မဘူးကပ်ပြီးတော့မလောင်ညိုက်တော့ဟောမပူဘူးစိတ်မညစ်ဘူးစိတ်ညင်နှောတတ်တာမရှိဘူးဟောသက်တာလို့အေးလို့ခါတဲ့ချူးလို့စိတ်ကလေးကြီးချူတိုင်းချူတိုင်းမှာခါတဲ့တမခိမတ္တဘူပတ်တာဆိုတာဒါပြောတာဟောဘေးရန်ကင်းတဲ့နေမြေရောက်နေတာတဲ့ဒီလိုဆိုတဲ့သဗ္ဗတ္တ အနုပကိလေသောအနုပကိလေသောမေကောဆိုတာပေါ့အနုပကိလေသောမေကောသဗ္ဗတာအခခသိအနုပကိလေသောရာဂဒေါသမောဟအစရှိသောကိလေသာတို့ကပ်ပြီးတော့မနှိမ့်ဆက်အပ်သောအနှိမ့်ဆက်မခံရသောဝါရာဂဒေါသမောဟကိလေသာတို့အလောင်းနိုင်မခံရသောမဲ့ကောအကျင့်လန်းစေတဲ့ဘယ်လောက်ကောက်လဲအမြဲတမ်းပေါ့လေကျင့်သလောက် ကျင့်သလောက်ဓမ္မအလောင်းမျိုးခံရဘူးအနှိမ့်သက်မခံရဘူးအနှိမ့်သက်မခံရတော့မပင်ပန်းဘူးအဲအပူမဟတ်တော့ဘာလို့တော့မပူအေးလို့လောင်သွားပြီဆိုလို့ရှိရင်ထင်းတုံးတို့ဘာလို့မိလောင်လို့ရှိရင်အဲသူတို့တည်သွားတဲ့အခါကျတော့ထင်းမဲကြံနေကြတာစိတ်မှလည်းဒီမှာမဲညစ်ကြံနေတာမရှိဘူးကျူးလို့အခုပြောတာယောဂီကြီးလို့စိတ်ကလေးတွေစိတ်ကောင်းတာအေးလို့ကြည်လို့တရားဓမ္မချမ်းသာတယ်ဆိုတာ ချမ်းသာမှာပေါ့လမ်းမှာလျှောက်နေတာပဲလမ်းမှာလျှောက်နေတော့ခေမတ္တပုညပတ္တဆိုတာပြီးကင်းတဲ့နေရာဌာနမပင်မတဲ့နေရာဌာနဤချမ်းတဲ့နေရာဌာနဖြူစင်တဲ့နေရာဌာနဓမ္မတပွဲတို့တပွဲတို့အချိန်ပိုင်းအချိန်ပိုင်းလေးတွေရောက်နေတာပဲဘယ်လောက်ကောင်းမလဲဘယ်လောက်ကောင်းမလဲမနကောင်းမမနကောင်းတာမနကောင်းတာဟောစိတ်ကလေးကြီးလှတယ်ခုနရာဂတော့မဟုတ်ကိလေသာကြီးကစိတ်ကိုအယုတ်ဆုံးအောင်လုပ်တတ်တာလေ သူတို့ဝင်လာတဲ့ကကြည့်ပါလားစိတ်ရုပ်ဆိုးသွားတာပဲอืมရုပ်ဆိုးသွားတာပဲမဲညစ်သွားတယ်ဆိုတာရုပ်ဆိုးကြည့်တတ်သွားတာပေါ့အော်အခုဒီမှာဆိုးစိတ်ကြီးတွေလှစိတ်လာတော့ရုပ်နဲ့လှလာတာပဲစိတ်ကကြီးလာတော့ခုနဒီထဲမှာဟိုဉာဏ်တွေဖြစ်လာပြီဆိုလို့ရှိရင်ပိဋိပတ်တ္တိဆိုတာပေါ့နှစ်သိအားတဲ့ပိဋိတို့အေးချမ်းတဲ့ပတ်တ္တိတို့ဒါတွေပေါ်လာတာဒီတရားဒီဘုဇင်တရားတွေ အဲ့ဒီတရားတွေပေါ်လာလို့ရှိရင်စိတ်နေခြင်းနေရင်းရင်းရင်းစိတ်စိတ်စိတ်နေနေပေါ့တကယ်အကောင်းပေါ်ထွက်လာတယ်စိတ်နေခြင်းဆိုတာပီတိကောင်းမှုစိတ်စိတ်စိတ်နေဆိုတာကပတ္တတိဒုက္ခအကောင်းတွေပေါ့အဲနောက်ပိုင်းတက်တော့တက်တာနဲ့ပေါ့ဒီတပိုက်ညာနေရောက်သွားပြီဆိုလို့ရှိရင်ငြိမ်းပြီးကောင်းနေတာအမှန်ချမ်းသာတာအမှန်ချမ်းသာတာအဲ့ဒီကကြလို့ရှိရင်အဲစိတ်ကကြည်တော့ပိဋိပတ်တ္တိပါနေတဲ့စိတ်ကကြည်တော့အဲ့ဒီစိတ်ကြောင့်ဖြစ်တဲ့ရုပ်ကလည်းပဲကြည်လိုက်လာတာပဲ။ ကျန်ကန်နေမှာပြထားတယ်တွေးပြီးကြီးလာတယ်ဒီတွေးရတယ်ကိုလို့လည်းပတ်နေတာကိုပိဋိပတ်တတိကြောင့်ဖြစ်တဲ့အချိန်ကြီးမှသွားနဲ့အဟုန်ကြီးမှသွားနဲ့ဖြစ်တဲ့ပိဋိပတ်တတိကြောင့်ခုနတွေးတွေကလည်းပဲအဟုန်ပြင်းစွာနဲ့ပဲတကူလုံးလည်းပတ်သွားတာတကူလုံးလည်းပတ်သွားတော့ငကူကတွေးနောက်မကောင်းတဲ့တွေးတွေတွေးတွေနေရာမှာပေါ့လေကောင်းတဲ့တွေးကပေါ့လေအဟုန်ပြင်းစွာနဲ့နေရာဝင်းယူလိုက်တဲ့အခါကျတော့မကောင်းတဲ့ တွေးကြည့်တယ်ရှိတော့ယောဂတိကြောက်တယ်ဆိုတာဒါပြောတာပေါ့ဥပါဒရူပံအဲသူဝိသူဝိတုဒ္ဓဟောတိတဲ့ဥပါဒယုတ်တရားလည်းပဲကြည်လင်းလာတယ်ဥပါဒယုတ်ဆိုတာအခြားပြောတာပေါ့သူမျက်စိကြည်လာတယ်ပြောတာနားတွေလည်းပဲကောင်းလာပါလာနှာခေါင်းတွေလည်းပဲပွင့်လာတယ်ရှားတွေပါတယ်လည်းငကူကအရသာမကောင်းဘူးတဲ့တရားထုတ်တဲ့ခါကျတော့ရှားတွေပါတယ်သူတိကျကျကောင်းလာတယ်ကိုယ်ကလည်းပဲနည်းနည်းလေးထိလိုက်တာနဲ့ အဖျားလေးပေါ့လေအဲ့ဒါလေးထိလိုက်တာနဲ့နည်းနည်းခါရတိလာဒါလေးထိလာတာအခုကြည့်ပါလားယောဂီနည်းနည်းလေးထိလာတယ်ဘာမှပြောပါတော့တာအဲ့ဒါလေးထိလာတာဒီဒီလေးကိုလက်ခံဖိုင်းနိုင်လို့လည်းအချိန်မရောက်လာတာဟောအတန်တွေပါလေလည်းကောင်းလာတတ်တယ်တဲ့တော့ရုပ်တွေပါလေလည်းကြီးတော့အဆင်းတွေပါလေလည်းကြီးလာတတ်တယ်တဲ့ဒါပဲစိတ်ကြည်တော့ရုပ်ကလည်းပဲကြီးလာတာစိတ်တန်တော့ရုပ်ကလည်းတန်လာတာပဲစိတ်အေးတော့ရုပ်လည်းပဲအေးလာတာပဲ စိတ်ဖြူတော့ယုတ်ကလည်းပဲဒီမှာဖြူစင်းပြီးတော့ဆိုးလာတာဘယ်လောက်ကောင်းမလဲအဲ့ဒါတစ်ချက်ကုန်တစ်ချက်ပြပေါ့စိတ်လှအောင်လှုပ်တာနဲ့ယုတ်ကတခါတည်းလှသွားတာတမင်တမင်္ဂလာဘောလို့ယုတ်လှအောင်လှုပ်တဲ့ပုဂ္ဂိုလ်တွေကဘယ်လောက်ပဲစင်ရထုံးပွဲမှုကအသင်တမ်းမြင့်နဲ့ထားထားဘယ်လောက်အလှပြင်းတဲ့ပုဂ္ဂိုလ်တွေကလက်ရမြောက်ပြင်ပေးတဲ့ထားထားပေါ့ဟုတ်တယ်မလားတခုပဲလှတာဟုတ်လားအဲ့ဒါလှနေလို့မကျင်တတ်ပြန်နဲ့တွားပြီးတော့တွေ့ပြီဆိုလို့ရှိရင်ဟာတခါတည်းမျက်နှာကျုပ်ပုတ်သွားတာရုပ်ဆိုးသွားတာဟုတ်တယ်မလား ဒါပဲအဲအလှတစ်ခုပြီးရင်အလှတစ်ခုပဲရတာပဲအခုဓမ္မစိတ်ကလေးကလှပြီးတော့နေတော့ရုပ်ပါသွားလှတာဘယ်လောက်ကောင်းမလဲအဲ့ဒါတင့်နေတယ်ခေါ်တယ်လှတယ်ခေါ်တယ်ဘယ်လောက်ကောင်းမလဲလှတယ်ခေါ်တယ်တော်ပါပြီလေသူကြည်ရတာစိတ်ကိုအေးသွားတာပဲချမ်းသာသွားတာပဲဆိုတော့ဟောဂုံသတင်းလေးရတယ်ဖြစ်လာတယ်ဓမ္မအဲ့ဒီပန်းကုန်းကပူကောက်တယ်အဲ့ဒီပန်းကုန်းသင်ရတာပူကောက်တယ်အခုဓမ္မဘုန်းကြီးတို့အဲ့ဒီပန်းကုန်းသင်ရနေကြတာပဲဒီပန်းကုန်း အဲဒီပန်းကိုကောင်းတဲ့ကောင်းအောင်ဆိုပြီးတော့ဒီမှာပြည့်ပြင်မှုမှာပြေးနေကြတာပဲဒီလောက်ကောင်းတယ်ယထာပိပုဗ္ဗရာတိမကိရမလကုနေဘဟုဧဝံဇာတိနာမစ္ဆေနာကတ္တဗကုတလံဘဟောမလာကာရောပန်းကုဏမတိဒီကောလေးမှာကျွမ်းကျင်တော်မလာကာရောပန်းကုဏမတိဥပဒတိမှာပန်းစုရီသောပန်းကုံကြီးမှာဘူမြတ်စွာဘုရားမလာကုရီပန်းကုံတို့ကိုပြည်ရာယတာလူရရာအတွေ့အရောင် အရွယ်စအလိုက်လှပသောရှင်းတယ်သောပန်းကုန်ကြီးကြီးအောင်ကုံရတဲ့ကဲ့သို့ဧဝံဣတုဇာတိနာဇာတိနာဖြစ်ပေါ်၍လာသောမစ္စေနာတည်ခြင်းတရားကိုမလွန်ဆန်နိုင်သောပုဂ္ဂိုလ်မှန်သမျှသည်တဲ့တဏှိတည်ကြအမှားဘုန်းကြီးတို့မနေရဘူးတည်ကြတော့ဤဗလာဆိုတော့မပြီးသေးဘူးနောက်တော့ဘုရားကြီးဆက်ရမှာနောက်တော့ဘုရားကြီးဆက်တဲ့အခါမှာလေဘုရားလှလှလေးနေ ဂုံတရင်ကြည်ပြီးဝဝကြွယ်ကြွယ်ဝပြီးနဲ့ဆက်ဖို့လိုအပ်တာအဲ့ဒါလိုမတွဲတာလို့ဆက်တဲ့အခါမျိုးမှာဘုန်းကြီးတို့မြတ်စွာဘုရားကလေအင်းဒီမှာဘဝဆက်တဲ့အခါမှာဟောဒီပန်းကုန်းလေးကိုဆင်ညာဒါနာပန်းကုန်းဆင်ညာသီလပန်းကုန်းဆင်ညာဒါနာကုသိုလ်လောက်ပါသီလကုသိုလ်လောက်ပါဒါပြောတာပါပဲဒါနဲ့မပြီးပါသေးနဲ့ပြီးပါသေးနဲ့အဲအခုလို့သမာဓိဘာဝနာတရားတွေအထုတ်ပါ မြတ်စွာဘုရားကပန်းကုအမျိုးမျိုးတွေဒီမှာပေါ်ပြတာပန်းပုံကြီးနဲ့တူတဲ့ပฏิလူဝတိတဝါဒသာသနာထုံးကားတဲ့နေရာဌာနမှာနေရတာလူဖြစ်ရနေတာမိကောင်းပြီဆွေကောင်းဆရာသမားကောင်းတွေမိရတာသူတော်ကောင်းမိရတာသူတော်ကောင်းတရားကြားနာရတာအဲအသင့်အတင့်ကုသိုလ်ပြောနှလုံးသွင်းတတ်တဲ့အခြေခံစိတ်ဓာတ်ရှိတာပြီးတော့အခုလိုတရားတွေအထုနိုင်လောက်ကိုယ်မှာစောင့်နေကြီးလဲတာတဲ့ဒါပန်းပုံကြီးပဲ ပန်းပုံကြီးပန်းပုံကြီးကပန်းပုံကြီးလည်းပြည့်ထားလို့ဒီပတ်ကြီးကကျိုးတော့မှာပေါ့ဟုတ်လားဒီတိုင်းမလားပါဖြစ်နေမှာပေါ့ဟောဒီတဲကလူရရာလေးတွေပေါ့ဒီမှာကောက်လိုက်ဒါနာပန်းကုံလေးတစ်ခုဒီလာပန်းကုံလေးတစ်ခုတည့်တဲ့အဆင်မြင်တဲ့ဘာမနာပန်းကုံလေးအခုပေါ့စိတ်ကလေးကြီးလှအောင်ပြည့်ပြင်ပေးနေတာလေဒီမှာဟောဘာမနာပန်းကုံလေးတစ်ခုဒီကုန်းလိုက်တာဒီမှာသူဘုန်းကြီးတွေယောဂီတွေကိုယ်ရဲဆိုင်ပြီးပေါ်ရလေးတွေပေါ်သေးလိုက်ပြီးရှိရှိနိုင်လားအောင်လည်းပဲကြောင်းရဆိုင်ပြီးနေတာကြောင်းရဆိုင်ပြီးတော့ စွန့်ပြတဲ့သတိတွေဖြစ်ပြီးတော့ရှိရရှိရအောင်လေးမှာစိတ်ကလေးကစိုက်စိုက်ကြနေတာတစ်ချက်မှရင်တစ်ချက်ဝိရိယသတိသမာဓိဆိုတာစိတ်ရှိရှိနေသွားတာတစ်ချက်အလှပြင်လိုက်တာပဲတစ်ချက်ချိုးကျသွားတာပဲအဲမမဖဲနေလို့ရှိရင်တော့မတ်တဲ့အချိန်မှာဒါစိတ်ရုပ်ဆိုးကြည့်တတ်တာပဲမှတ်နေရင်စိတ်လေးလှနေတာပဲဒါတော့ကောင်းတယ်ဒီ10မိနစ်မှာဆိုလို့ရှိရင်ဘုန်းကြီးတို့စိတ်ကံပေါင်း60ရှိတယ်စိတ်ကံပေါင်း60 မမှတ်ဖဲနေလို့ရှိရင်အကျိန်ပေါင်း60စိတ်အကြီးတန်ပါလားမဖဲနေတော့မသိဘူးပေါ့မသိတော့ကိလေသာဝင်တယ်လေမရှိရင်ကိလေသာဝင်တာမရှိရင်ကိလေဝင်ဆိုတာပေါ့မရှိတော့ကိလေသာဝင်တယ်ဟုတ်လားမရှိတော့မသိတဲ့အဝိဇ္ဇာမောဟကိလေသာအရင်ဝင်တယ်တာယတမဆရာနဲ့တွေ့လို့ရှိရင်ຢာကဝင်လာကြတယ်မုန်းစရာနဲ့မကျင်တဲ့စရာနဲ့တွေ့ရဆိုလို့ရှိရင်ဒေါသကဝင်လာကြတယ်။အိုးအဲ့ဒါတွေဝင်လာလို့ရှိရင်လေစိတ်အကြည့်တန်သွားတာပဲ။ မရှုလျင်ကြည်လေဝဲနဲ့စိတ်အကြည့်တန်သွားတယ်ရှုလျင်ကိလေသင်ဆိုတာခုနရှုရှုနေတော့ရှုအောင်လို့မှစိတ်ကလေးကစိုက်ကြနေရင်ခုနအဲရာဂဒေါသကြည့်မိတာတွေမဝင်စိတ်ကလေးလားလို့ကောင်းလာတမနစ်မှနေရင်တမနစ်မှာစက္ကမောင်60ဆိုတော့တစ်စက္ကန့်တစ်စက္ကန့်မှာတမှတ်ကြတမှတ်ကြပြီးပြီးတတ်တတ်ဖြစ်နေရင်ကျိန်ပေါင်း60ပေါ့စိတ်ကအလှပြင်တယ်ဘယ်လောက်ကောင်းလဲ တင်မုံ60နားမိနစ်ဆိုရင်ဘယ်လောက်ရှိမလဲ65လီဆိုဘယ်လောက်ရှိမလဲဥတင်ဟင်ဟမ်300တနာရီဆိုရင်3600ဟုတ်လား3600အဲ့တော့14နာရီဆိုလို့ရှိရင်3600နဲ့14နာရီညှောက်လိုက်တဲ့ခါကျတော့သို့မဟုတ်3600 14နာရီနဲ့ညှောက်လိုက်တော့ဟင်ဟမ်အများကြီးပေါ့14နာရီ14နာရီပဲဒါပါတော့ဟုတ်လားအများကြီးပဲအဲ့ဒါပါ စိတ်လှနေတာလေဟုတ်တယ်မလားအဲဘာမှမလုပ်လို့ရှိရင်နာယူကြီး45မိနစ်ဟုတ်တယ်မလားအဲလေးဟို24နာရီလုံးတော့ခါစိတ်ယူဆိုးနေတာဒီလိုမလားရှုမှတ်မှုပြည့်စုံနေလို့ရှိရင်ရှုမှတ်သလားခုနရှိလေ10မိနစ်မှဆိုလို့ရှိစက္ကန့်မှ60ဆိုတော့အချိန်မှ60စိတ်ကလေးလှနေတာစိတ်တိုင်းစိတ်တိုင်းစိတ်ဖြစ်တိုင်းဖြစ်တိုင်းမှာရာဂဒေါသမောဟစိတ်အကြည့်တန်အကြည့်တန်စီတတ်တဲ့တရားတွေမိုးရအောင်ဆိုတဲ့မှတ်တယ်ဘယ်တော့ကောင်းလဲ ဟုတ်လားဘယ်တော့ကောင်းလဲလှနေတာဓမ္မဟောလှနေတော့ဓမ္မအရှင်ဟုံကကြီးလာပြီဆိုလို့ရှိရင်အားကဖြစ်လာတော့စိတ်အယုတ်ဆိုးစရာနဲ့ကြုံတာတောင်မှမဖြစ်တော့ဟမ်စိတ်အယုတ်ဆိုးကြီးတန်သွားတာမရှိဘူး။တာယာကြနဲ့တွေ့လည်းပဲဒါအဖက်မလို့ဘူး။မုန်းကြလည်းတွေ့လည်းဒါအဖက်မလို့အမှကလေးပဲဆက်ဖြစ်သွားတာလေ။ဟောအကြီးမတန်ဘူး။အကြီးတန်ကြနဲ့တွေ့တာတော့မှအကြီးမတန်ဘူး။ဘာဖြစ်လို့လဲဆိုတော့ကိုယ်ကတတိထားနေတာကိုရေမိုးချိုးပြီးတော့ဝေသားတွေဝေထားတဲ့ပုဂ္ဂိုလ်ဟာ ကြံပြီးတော့မမြင်သေးရအောင်ဆိုပြီးတော့သတိပြုပြီးတော့နေတော့ဗာဖြစ်တော့ဟမ်ကြီးမတင်ဘူးပေါ့ဟုတ်လားမလားအဝိဇ္ဇာလည်းဆိုမမြင်နွမ်းမှုပေါ့ကိုယ်ကအဝိဇ္ဇာဒီကောင်းမှုဝက်ထားတာရေမှုချိုးထားတယ်ဆိုတာနေရာဌာနနဲ့ဆိုင်လို့ပဲဖြစ်နေရာတိုင်းသွားလို့ပဲဖြစ်ဟုတ်လားမလားဟောစိတ်ကဓမ္မတန်ရှင်းနေတယ်ဆိုတော့ကိလေသာဖြစ်เสียဘူးကိုကသွားတိုးနေလို့ရှိရင်တော့ပဲဖြစ်မလဲဟုတ်လားမလားကိလေသာဖြစ်เสียရှောင်ရမလွဲ့တာလို့တိုးလို့ရှိရင်လည်းအထုသတိထားရတာဟောအထုသတိထားတော့ စိတ်တန်းလို့ကြီးငြိမ်လို့ပြောတော့ကောင်းတယ်သမာဓိတိတိဖြစ်နေတာဒါညာမဟုတ်သေးဘူးနော်ညာမဟုတ်သေးဘူးဟုတ်တယ်မလားသမာဓိတိတိဖြစ်နေတာဒါကြောင့်သမာဓိပန်းကုဟာလည်းပဲစိတ်ကိုတဏှိတပုံအားဖြင့်သူကဒါနအဲပန်းကုသီလပန်းကုနဲ့သူကတာရှည်စွာပေါ့လေဒီမှာလှပအောင်ဒီကုန်းနေတာအဲလှပအောင်သူကသင်ညာနိုင်တာမဟုတ်တော့သူကပို့ပြီးတော့ကောင်းတယ် ဟုတ်လားပို့ပြီးတော့ကောက်တယ်ညီငယ်လို့အစာလေးတွေငြိမ်သက်နေတာတခါတည်းကအချိန်ရပြီးတော့ငြိမ်သက်နေတာအခုကြည့်ပါလားယောဂီခါရင်စိတ်အချိန်နဲ့တူမမတူပဲဒီထဲရောက်လာတဲ့အခါမှာမနှထူးကြနေတာပဲရှိရရှိရအောင်လေးမှာစိတ်ကလေးစားရပြီးကြာနေတာတော့ဟုတ်လားဒါမလို့တမာရီပန်းကိုအများအားရှိနေလို့ရှိရင်တမာရီမကွာဖြစ်လေရခြားကြမလဲပါဆိုတာပေါ့စိတ်ကခြားကြမလဲဘူးရဂတော်တော်မောကိလေသာတွေဝဲရောက်နှိမ့်ဆက်လို့တခါတည်းဗယမရာ ကြည့်ပြီးတော့ဗောဒီကိုလေကိုမနိုင်တဲ့ဟိုမှာလေရုဒမိုက်လို့ဗောအဲ့လိုဖြစ်မသွားဘူးတည်ငြိမ်တယ်တည်ငြိမ်တယ်စိတ်တည်ငြိမ်တယ်စိတ်တည်ငြိမ်တော့ဘဝလည်းတည်ငြိမ်တာပဲဘယ်လောက်ကောင်းမလဲနှုတ်လည်းပဲအထူးတည်ငြိမ်သွားနိုင်တယ်ပြီးတော့ကိုယ်မူရလည်းပဲအထူးတည်ငြိမ်သွားနိုင်တယ်စိတ်ထိန်နိုင်ပြီစိတ်ထိန်နေတော့ဒီမှာကိုယ်မူရနဲ့နှုတ်မူရလည်းပဲအထူးထိန်ငြိမ်သွားပြီပိုးကောင်းသွားတယ်ပိုးကောင်းတာပိုးနေရကြတယ်အဲတိလတိလနဲ့ထုံမွန်းထားတဲ့ စိတ်ဟာတည်ငြိမ်တယ်ပြီးတော့သမာဓိနဲ့ထုံမွန်းထားတဲ့သီလကလည်းပဲပိုးပြီးတော့ကိုကောက်သွားတယ်ကိုမူရနှုတ်မူရတွေပိုးပြီးတော့ကောက်သွားတယ်ဟုတ်လားပြီးတော့ဘဝခြားခြားမလဲရအောင်သမာဓိပန်းကုန်းကိုလည်းပဲဒါသင်ញမ်းပါသင်ញမ်းလို့ရှိရင်စိတ်တိုင်းစိတ်တိုင်းမှာလည်းတင့်တယ်မူလေးတွေရအမှန်တကယ်ကြည်လင်းတဲ့အခြေအနေလေးတွေထိုက်လာမယ်ဆိုတာဒါသိကြပါတယ် ကဲဆိုပါဦးသမာဓိမကွာဖြစ်လေရာခြားကြမလဲပါသမာဓိမကွာဖြစ်လေရာခြားကြမလဲပါ ရဲလို့ဖြစ်လာပြီဆိုလို့ရှိရင်ဒီနေ့ဒီဘဝကဒီဘဝစွန့်ရအောင်မှာကိုစွန့်သွားတဲ့အခါမျိုးမှာဒီသမားကြီးအလေးအကျင့်ပြည့်ပြည့်ဝဝပါမသွားဘူးဆိုလို့ရှိရင်ဘဝခြားကြတယ်ဟောသမားကြီးကမှပြည့်ပြည့်ဝပါသွားတာကတ္တဗကုသလမဟုတ်ဆိုတဲ့အတိုင်းပေါ့ပြစ်ကင်းကောင်းကျိုးရစိတ်ဖြစ်တိုင်းဖြစ်တိုင်းမှာရာဂဒေါသမောဟအပြစ်တွေကင်းပြီးတော့နေတာဘယ်တော့ကောင်းလဲအပြစ်ကင်းကောင်းကျိုးရတဲ့အခုလိုသမာဓိဘာဝနာပန်းကုန်းကိုလည်းပဲ ပြည့်ပြည့်ဝဝတည်ကုန်ပြီးတော့ရှင်များပါတဲ့သိကောင်းတယ်နော်ဘဝလှတာပါဘဝကုသိုလ်ပန်းကုန်ရှင်မြန်သုံးဆိုတာကပါကုသိုလ်ပန်းကုန်လို့ရှင်တာမြန်တာအသုံးပြုတာပါလေပရိပန်းကုန်အသုံးပြုလို့ရှိရင်အသုံးပြုတော့ပေါ့လေကိုယ်မှာလှပါတာပါတခဏခံတဲ့ပန်းကုန်တော်တော်ကြီးခံတဲ့ပန်းကုန်ပေါ့အခုဓမ္မ တာရှိခံတဲ့ပန်းကုန်ပဲတော်တော်လေးတာရှိခံလာပြီရှင်းသုံးလောက်တာရှိခံတာပဲတော့ချိန်ရပြီတော့လေလားဒါသမာဓိတက်တဲ့အာထုတ်တာလည်းရှိတယ်အခုလိုသတိပ္ပံတရားတွေနဲ့တွဲပြီးတော့ဗောသမာဓိပါတာလည်းရှိတယ်နောက်တရားမှတစ်ဆင့်ဆက်ပြီးတော့သမာဓိကြီးအပြည့်လာပြီဆိုလို့ရှိရင်စိတ်ကြီးစင်ကြဲလာပြီးတော့ယုံနာတရားလေးတွေပိုက်ချပြီးတာရှုစရာတရားရှုတာတရားဖောင်းတာလေးမှရင်ဖောင်းတာလေးရတရားသိတာလေးရတရားပိန်နာမှရင်ပိန်နာတရားသိတာတရား ဒီပြအခြားခြားပေါ်ရလေးတွေဟောလေးကူမှုအေးမှုတောင်းမှုတင်းမှုလှုပ်မှုပေါ်ရပေါ်ရလေးတွေပေါ်တိုင်းလိုက်ပြီးတော့ကျุတဲ့ခါမျိုးမှာကျุကြနဲ့ကျุတာအာယုံနဲ့အတိယုံနဲ့နာပိုင်းခြားပြီးတော့ခါတည်းပြီးသွားတာပညာချောက်လို့ရှိရင်လည်းပဲကြွားတယ်လှမ်းတယ်ခြားတယ်ကြွားတာတခြားပြီးတာတခြားလှမ်းတာတခြားပြီးတာတခြားနေခြားတာတခြားပြီးတာတခြားပေါ့လေဟောဒါလေးကိုကွဲပြားပြီးတာလေယုံနဲ့နာကွဲပြားပြီးတာယုံနဲ့နာကွဲပြားမသိခင်ကတရားအချင်းအာမထုတ်ခင်ကအထုက္ခာရကဆိုလို့ရှိရင် ရုပ်ရယ်နာမ်ရယ်လို့ပိုင်မခြားကြပြပြတတ်တာမရှိသေးဘူးဖြစ်နေတာကရုပ်နာကိုယ်ကထင်တာပုဂ္ဂိုလ်တ attva ငါသူယောက်ျားမိန်းမဆိုတာအပူတွေရှိနေတာအလွဲတွေရှိနေတာဒါတက္ကာတိရှိခေါ်တယ်သင်္ချာရှိနေယုံနာနေခေါ်တယ်တက္ကာယဆိုတာသင်္ချာရှိတဲ့ယုံနာတရားတွေကိုဒါတက္ကာယလို့ခေါ်တယ်တက္ကာယမှာငါထင်တာတက္ကာတိရှိမှာတဲ့အဲ့ဒီသင်္ချာရှိတဲ့ယုတ်တရားနာတရားတွေကိုပုဂ္ဂိုလ်တ attva လို့ရှင်းတာ ယောက်ျားပဲမိန်းမပဲစသည်ဟောဒီလိုရှင်းတာအတက်ကတည်းကခေါ်တဲ့ကောင်အခုမြင်နေခိုက်တာမှာယုတ်တရားနာတရားတွေသင်ရှားတယ်ဒါပေမဲ့လို့ပုဂ္ဂိုလ်ကမြင်တယ်တတ္တဝမြင်တယ်ငါကမြင်တယ်ဆိုတာဒီအတွက်ဖြစ်သွားတာအတက်ကတည်းကခေါ်တယ်ကြားတဲ့ခိုက်တာလည်းထုံကြီးတစ်ပေါက်နားနဲ့ခိုက်စားတဲ့ခိုက်အစဒီဟောဒါရီကဒီဖူကြီးတစ်ပေါက်ပဲအဲ့ဒါအလွဲတွေမြင်နေတာခေါ်တယ်ဒီကိုယ်တည်းဆိုင်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှိလို့ကျူးစရာနဲ့ရှိတာကွဲပြီအရှိကိုအရှိအတိုင်းကွက်တိမြင်သွားပြီဆိုလို့ရှိရင် ရှိကိုရှိတိုင်းပွတ်တိမမြင်ခင်ကတော့ဒီမှာအဖိုးဒီအလွဲဒီမြင်နေတာကိုပွတ်တိအရှိကိုမြင်လိုက်တော့ဘုနာပုဂ္ဂုတ္တဝါငါတိယောက်ျားမင်းမဆိုရအရှင်မရှိတော့မရှိတော့ကုန်သွားတယ်ကောနာမရူပနာယထာဝတ္တနာတိတိပုဒ္ဓိနာမဆိုတာနာမရူပနာဖြစ်စေယုံနာတရားတို့ယထာဝတ္တနာဟုတ်တိုင်းမှန်စွာပြစ္ဆုတ်ပန်ကြကြရှုလို့မှန်တိုင်းသိမြင်ရည်ဒိဋ္ဌိဝိတ္တုဒ္ဓိနာမအတိမြင်စင်ကြယ်ရည်မြည်ဤ ဓမ္မကြီးသင်ကျယ်သွားတာပေါ်တိုင်းကျရှိမှနေတယ်ယုံနာနှမျိုးတဲ့ယုံနာနှမျိုးဒီမှာပိုက်ချသီးလာတာပိုက်ချသီးတော့ဘာဖြစ်လို့မတိခင်ကပုဂ္ဂိုလ်တတ္တဝါငါသူယောက်ျားမိန်းမဒီအစွဲကြီးကတ်နေတယ်ပိုင်ပိုင်ချာချာသိလိုက်တာနဲ့အဲ့ဒီအစွဲကျွတ်သွားတာဟုတ်လားအစွဲကျွတ်သွားတာဘယ်လောက်ကောင်းလဲပိုးပြီးတော့စိတ်ကချိုးကြသွားတယ်ပိုးလှသွားတယ်ခုနရှိရအောင်လေးမှစိတ်ကလေးစိုက်ကြရုံများကတော့ တပွဲတို့လေးပဲဟုတ်လားမကျွတဲ့ခိုက်တာမှာကျွခွဲအောင်ကစိတ်ကကွာဟပြီးတော့လွင့်ကျင်နေလို့သွားကျင်နေသွားနိုင်တယ်လေဟုတ်လားကျွနေတဲ့ခိုက်တာစိုက်ကြနေလို့ရှိရင်စိတ်ကငြိမ်ပြီးတော့စိတ်ကလေးပုံချပန်းချဖြစ်နေတာပေါ့လေအခုဉာဏ်လေးဖြစ်သွားတာကအငုတ်ကပြုတ်ပြုတ်သွားတာမျိုးပါတခါတည်းပြုတ်ဖြုတ်လိုက်တာမရှိအနုတ္တိယကိလေသာခေါ်တယ်အဲ့ဒါဖြုတ်လိုက်တာအရမဏအနုတ္တိယကိလေသာခေါ်တယ်ဝိပဿနာဉာဏ်နဲ့ သိသိချာချာသိသွားလို့ရှိရင်အဲ့ဒီအတိခံယုံနာတရားပေါ်မှာအမှန်တိုင်းပြီးတဲ့အတွက်အမှန်တိုင်းမသိဘူးတခါတည်းအငုတ်ပြုတ်သွားတာမျိုးပဲပြုတ်သွားတာပိုးပြီးတော့ကောင်းသွားတယ်ပိုးပြီးတော့ချိုးကြသွားတာအဲ့ဒါကောင်းသွားတာဟောတရားမှာတစ်သိဆက်ပြီးတော့အားထုတ်လို့ရှိရင်အကြောင်းနဲ့အကျိုးနဲ့သိလာတယ်အကွေးကျင်တဲ့စိတ်ကကွေးရုပ်ဖြစ်ရတာကွေးကျင်တာကအကြောင်းကွေးတာကအကျိုးကျိုးရုပ်ဆန့်ကျင်တဲ့စိတ်ကြောင့်ဆန့်ကျင်ဖြစ်လာတာဆန့်ကျင်တာကအကြောင်းဆန့်တာကအကျိုးဆိုတာနာကြောင့်ခံပြီးတော့ရုပ်ကျိုးလေးတွေဖြစ်လာတာ ကျွစရာအယုံလေးတွေရှိနေရှိပြီးစိတ်ဖြစ်ရတာကိုဖောင်းနေပိန်နေမှတ်နေတခါတခါပိန်နာလေးရသွားပိန်နာလေးရသွားတော့ပိန်ပြီးစိတ်ကိုဖြစ်ရပြီပိန်မှုလေးပေါ်လာတော့ကတော့စိုက်ရှိနေလို့ရှိရင်ပိန်ပြီးစိတ်ကြီးဖြစ်နေတာပိန်မှုပေါ်မလာတော့ပိန်ပြီးစိတ်တွေပေါ်တော့အကြောင်းရှိမှအကျိုးဖြစ်တယ်သူဖြစ်မှသူရှိတာသူဖြစ်တာသူမရှိရင်သူမဖြစ်ဘူးတခါတခါဖောင်းနာလေးပါပျောက်သွားတယ်ဖောင်းနာလေးပျောက်သွားတော့ဖောင်းနာရှိခြင်းကဖောင်းပြီးစိတ်ကြီးဖြစ်နေတာဖောင်းနာပျောက်သွားတော့ဖောင်းပြီးစိတ်မပေါ်တော့အာယုအကြောင်းရှိမှဒီအကျိုးတရားလေးတွေဖြစ်တာဟုတ်တယ် ဒါရုပ်ကြောင်းခံပြီးတော့နာကျိုးတရားဖြစ်ပုံလေးတွေမျက်စိနဲ့အစဉ်ရုပ်ရှိလို့အမြင်သိသိဖြစ်ရတာနားနဲ့အတန်ရုပ်ရှိလို့ကြားသိသိဖြစ်ရတာစသည်ပေါ့ရုပ်ကြောင်းခံပြီးတော့ရုပ်ကျိုးဖြစ်ပုံလေးအများကြီးပေါ့အဲ့ဒါလိုအကြောင်းနဲ့အကျိုးနဲ့ဆက်နွယ်ပြီးတော့ရှင်းရှင်းလင်းလင်းသိလာရင်အကြောင်းနဲ့ဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်တာပဲဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းပဲဆံရဆံရအကြောင်းနဲ့ဆံရဆံရအကျိုးဖြစ်တာပဲမဆိုင်တဲ့အကြောင်းတွေကဝင်ပြီးတော့မဆိုင်တဲ့အကျိုးတွေဖြစ်စီတာမဟုတ်ဘူးဆိုတာပေါ့လေ ရှင်းရှင်းလင်းလင်းသိသွားတော့ဟောတန်တရားကြီးကျင်းသွားတာအကြောင်းနဲ့အကျိုးနဲ့ရှင်းရှင်းလင်းလင်းသိသွားတော့တန်တရားကြီးကျင်းလို့ရှင်းလို့ထားတယ်လို့ပို့ပြီးတော့မှစိတ်ကလေးကပုံကြပန်းညာဖြစ်သွားတာကမှဉာဏ်ဖြစ်တာကပို့ပြီးတော့ကိလေသာကိုညှုပ်ဖြုတ်တာပို့ပြီးတော့ကိလေသာကိုတခါတည်းတည်းမှကြည့်ကြအောင်လုပ်လိုက်တာကမှဒါယုံနာပိုက်ခြားသည့်လို့တိကြီးလည်းပဲကျင်းသွားပြီယုံနာကြောင်းကျိုးတည်တော်ဝိသိကိစ္စတွေလည်းဒီမှာကျင်းသွားပြီဓမ္မကိလေသာအားနေသွားပြီအားနေသွားပြီ အရိယာမဖြစ်သွားတဲ့ခါကျတော့ကနဒိဋ္ဌိရောဝိသိကိစ္စရောခါပြန်လမ်းပြီးချုပ်လိုက်ပါလားသောတပတိမဖြစ်တဲ့ခါကျမှပဲအဲ့ဒါကိုပြန်လမ်းပြီးချုပ်ပြန်တာဟောဒီကတစ်ဆင့်ဆက်ပြီးတော့အထုတ်သွားတဲ့ခါကျတော့ကြောက်ကြုတ်ဆက်မျိုးပြီးရှင်းနေတဲ့ယုံနာတရားတွေဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားဖို့ဖောင်းလာလေးကြောက်မှားလိုက်လို့ရှိရင်အစအလယ်ဆုံးသုံးပိုင်းလုံးထင်တော့ပြောက်ကွယ်သွားတယ်ပြီးလာတယ်ဒါမမြဲတဲ့အိစ္ဆာလက္ခဏာလေးတွေပြီးတာမမြဲတာပြီးတော့မြဲတယ်ဆိုတဲ့ထင်မှမှုပြုတ်သွားပြီစဉ်းစားပြီပိုင်းငယ်သဘာဝမှာဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတဲ့ဟာလေးကြီးရှုလိုက်လို့ မမြင်မှသိသွားပြီဆိုလို့ရှိရင်နောက်တစ်ချိန်ပြန်စဉ်းစားတဲ့အခါလည်းပဲမမြင်တဲ့အနေနဲ့ပဲပြန်မြင်တာမမြင်တဲ့အနေနဲ့မမြင်ဘူးအဲ့ဒါမျိုးပြုတ်တယ်ဆိုတာဒါပြောတာပေါ့ဘောလည်းပြောလို့နဲ့ဆင်းရဲပုံလေးအာဟုရာဘပုံလေးဒီမှာမချသိလိုက်လို့ရှိရင်ဓမ္မကိလေသာမျိုးပြုတ်သွားပြီကောင်းစားချမ်းသာတယ်ဆိုတဲ့ထင်မှတ်မှုမရှိတော့ဘူးဝိကြည်ဝါလာယောဂီတွေဘာမှမကောင်းဘူးအကုန်လုံးတစ်ခါတည်းအဆိုးတွေကြီးတယ်ဆင်းရဲတွေကြီးတယ်မြင်နေတာအကွယ်မြင်လာတာဟန်လို့ပြောတာမဟုတ်ဘူးအထင်နဲ့ပြောတာမဟုတ်ဘူးဒီတော့ဒါလေးတွေကသူသဘောတိုက်ပြီးဖြစ်နေတာလေးဒါလေးတွေ့လာတယ် အထူးအားဖြင့်လက်ရှိကောင်းပုံသဏ္ဍာန်ကြီးရှင်းပြီးတော့သင်္ကညာပိုင်းလောက်များရောက်ပြီဆိုရင်လေอืมရိတ်ကလေးပေါ်ရိတ်ကလေးကြောက်သဘောလိတက်တဲ့ရှူစရာလည်းသဘောလိတက်တဲ့ရှူတာလည်းသဘောလိတက်တဲ့သဘောမှတကယ်သဘောလိအဲ့ဒီသဘောလိတက်တဲ့တွေ့နေတဲ့တွေ့နေတဲ့အခါမျိုးမှာလက်ရှိကောင်းပုံသဏ္ဍာန်မရှိတော့ဘယ်မလဲတတ်တော့ဘယ်မလဲလူဘယ်မလဲယောက်ျားမိန်းမဆိုမရှိဘူးသဘောသဘောမှတကယ်သဘောလိပဲအဲ့ဒါအနတ္တတွေပေါ့ငါကတော့ဓမ္မ အဲသာဝရဘုရားကခွဲချပေးတဲ့အသက်ကောင်ကြီးရှိနေတယ်လို့လို့ပေါ့လေအခုဓမ္မပုံသဏ္ဍာန်ကြီးကင်းပြီးတော့သဘောတည်းတက်တက်မြင်နေရတဲ့အခါမှာအတ္တမရှိပါဘူးရှားလို့မတွေ့ပါဘူးရုပ်သဘောနာသဘောပဲဒါပဲတွေ့နေတာအဲသဘောတည်းတက်တက်တွေ့သွားတဲ့အခါအတ္တပညာကြီးပြုတ်သွားတယ်ညှုပ်ပြုတ်သွားတာဟောဒီနည်းနဲ့ပဲဝိပဿနာဉာဏ်တွေခါတဲ့အဆင့်ဆင့်တက်သွားတာရိတ်ကလေးပေါ်ရိတ်ကလေးကြောက်ခတ်တော်တော်လေးတွေတွေ့လာတာတရင်ချင်းနဲ့ပေါ်ပေါ်ပေါ်ပေါ်လာတဲ့ဟာလေးအတိတ်ပေါ်ပေါ်လာတွေ့နေတော့ကြက်သွားတာမဟုတ်ဘူးပေါ့ ဒီပြခုအဲ့ဒီဒီနဲ့ပေါ်လာတဲ့ဟာလေးတွေကလည်းပေါ်တဲ့တိုင်းပြီးမနေဘူးကုံဆုံးပြောက်ပြက်သွားတာကုံဆုံးပြောက်ပြက်သွားတာတွေ့ပြီးတော့ပြီးနေတာမရှိဘူးဆိုတာလည်းဒါလည်းရှင်းသွားတယ်အတိတ်ဖြစ်လာတာတွေတွေ့လို့ရှိရင်ဥစ္စရာတိကြီးပြုတ်သွားတာဖြစ်လာတာတွေဖြစ်တဲ့အတိုင်းမတည်ပဲနဲ့ကုံဆုံးပြောက်ပြက်တာတွေတွေ့ပြီဆိုလို့ရှိရင်တတ္တရဒိဋ္ဌိပေါ့လေအများအားရှိနေတယ်ဆိုတဲ့တတ္တရဒိဋ္ဌိအစွဲယူဆွဲပေါ့အဲ့ဒါပြုတ်သွားတယ်ဟောဒီနည်းနဲ့ပဲဖြစ်ပြနေလို့ရှိရင်ဥစ္စရာဒိဋ္ဌိနဲ့တတ္တရဒိဋ္ဌိ ဒါလေးတွေပြုတ်ပြုတ်သွားတာအယူမှားလေးတွေမြို့ပါတစ်ခါတည်းချုပ်ချုပ်ပြတာပုံဆုံးပြောက်ပြသွားတာအေးနဲ့ကုံဆုံးပြောက်ပြပုံတွေတွေ့လာပြီဆိုလို့ရှိရင်ရှုစရာရောရှုတာရောပေါ့လေသောသောပိုင်းကဆိုလို့ရှိရင်အရှုကအာရုံရောပြောက်ပြပုံတာခါတည်းထင်ရှားတာအခုတော့ဒီလိုမဟုတ်တော့ဘူးဖောင်းနာလေးမှလည်းရိတ်ကလေးဖောင်းနာလေးရောသူ့ပြီးတဲ့စိတ်ကလေးပါတွဲရကုန်သွားတာပိန်နာလေးမှလည်းရိတ်ကလေးဆိုပိန်နာလေးရောသူ့ပြီးတဲ့စိတ်ကလေးရောတွဲရကုန်ကုန်သွားတာခြားခြားပေါ်ရလေးလည်းဒီတိုင်းပဲရိတ်ကလေးပေါ်လိုက် ပေါ်လာတဲ့အာယုန်လေးရောတိတဲ့စိတ်ကလေးရောကုန်းကုန်သွားတာတွဲတွဲပဲလူနှစ်ယောက်တွဲပြီးတော့ရေထဲခုတ်ခုန်ချနေတယ်ပေါ့အတွဲတွဲကုန်းကုန်သွားတာလည်းသိရှင်းတယ်ဉာဏ်ရှင်းတာပဲအဲ့ဒီကကြလို့ရှင်းတော့နိစ္စနိပတနာဂုံလေးရောက်သွားတာပဲဘာမှဣရခံရတာမရှိဘူးဆိုတာပေါ့လေရှုစရာအာရုံရှိပြီးတဲ့စိတ်ကောကရစရာမရှိအောင်ပြက်နေတယ်ဆိုသိရှင်းတာပဲတမန်သတိမိတိစိတ်စိတ်တိတက်တက်တက်သွားတာအဲ့နောက်ဆုံးဝိပဿနာဉာဏ်ဉာဏ်ပြည့်ပြည့်စုံပြီးတော့ဖြတ်ခဲ့ပြီးအငိမ့်နဲ့နေပါရောက်သွားတာတဲ့ နိဗ္ဗာန်နိဗ္ဗာန်ရောက်သွားတာမှစုံသွားပြီပေါ့ဥပဒနာညာဥပဒနာညာကစပြီးတော့ခါရောက်မှစုံသွားပြီပေါ့ဒီဒိဋ္ဌာဘောလို့သစ္စာပရာမာသဆိုတာပေါ့ယုံနာကိုယုံနာအနေနဲ့မမြင်ပုဂ္ဂိုလ်တ attva အနေနဲ့မြင်တာသက္ကတတိခေါ်တယ်တရားတရားသံဃာယတနာသုံးပါးပုံမှာလဲအဲဓမ္မယုံမတန်တရားတွေဖြစ်တာအခုဓမ္မတရားမြင်တော့ဘုရားလည်းမြင်သွားပြီလေတရားတရားတွေသိကောင်းလာပြီ မတုံဘူးလို့သက်ဝေယဉ်ကြီးတဲ့သရာတရားညာနဲ့သက်ဝေယဉ်ကြီးတဲ့သရာတရားတွေလည်းခိုင်မြဲသွားတော့သူလို့သူလို့နဲ့မူကွဲနဲ့နဝိသုကိစ္စလည်းပဲအပြုတ်ချလိုက်တာအရိယမေခါကအပြုတ်ချလိုက်တာတတပတိမေကဒီအကျဉ်းလန်းစဉ်အတိုင်းကျင့်လို့ဒီအငိမ့်တာရသွားတယ်ဆိုတော့ဒီအငိမ့်တာရရှိရေးအတွက်ဒီအကျဉ်းလန်းစဉ်သာအမှန်ပဲဆိုတာပေါ့လေကောင်းကြီးသဘောပေါက်သွားပြီလမ်းစဉ်မှာမဟုတ်တဲ့ဟာကိုလမ်းစဉ်မှာလုပ်ပြီးတော့အငိမ့်မှာမဟုတ်တဲ့ဟာကိုအငိမ့်မှာမဟုတ်ဥတည်ပြီးတော့ ကျင့်သုံးရတဲ့လမ်းမကြီးအဲ့ဒါတွေလည်းမလိုက်တော့ဘူးကိုယ်တိုင်တွေ့သွားပြီဟုတ်ကိုယ်တိုင်ငိမ့်တာလည်းတွေ့သွားပြီကိုယ်တိုင်ငိမ့်တာကိုရောက်ချောင်းအခြေခံကစပြီးအခြေကောင်းတွေလည်းပြီးသွားပြီဆိုတော့ဒီအငိမ့်တဲ့ရရှိရတဲ့ဒီလမ်းစဉ်ကအမှန်ပဲဆိုတာပြောမြဲသွားတော့ဒီပြင်ပေါက်တတ်ပြလမ်းစဉ်တွေလည်းမလိုက်တော့ဘူးလမ်းမတွေမလိုက်တော့ဟောဒီနည်းနဲ့ပဲဒီပုဂ္ဂိုလ်ဟာလမ်းမမလိုက်တော့ဘဝကြီးတောက်တောက်လှပြီပေါ့ဘယ်တော့ကောင်းတယ်လဲပြီးတော့ဘဝဆက်ဆက်ကပေါ့လေ အခုလိုတရားနေတဲ့မရောက်သေးလို့လမ်းမှောင်မလျှောက်သေးလို့ရှင်မန္တဘူမိပေါ့လေဘေးကင်းတဲ့နေရာခဏမရောက်သေးလို့မှမှရွေးရင်လှုပ်ခဲ့တဲ့ပယ်လာကြောင့်မကောင်းမှုခံနေပေါ့လေဘွားကောင်ဘွားကောင်များစွာရှိခဲ့တယ်ကွအဲ့ဒါတွေလည်းပဲအကျုံးပြီးတော့ယခုကလှုပ်ထားတဲ့ဟာတွေလည်းပဲအကျုံးပြီးတော့နောက်လည်းပဲအပယ်ရောက်နိုင်တော့အောင်မကောင်းမှုသူစိတ်တရားတွေမလှုပ်တော့ဘူးလောဘတို့ဒေါသတို့မောဟတို့တော့ဒါတော့ရှိနေသေးတယ်ဒါပေမဲ့လို့ ပယ်ချနိုင်တော့အောက်လောကမရှိတော့ဘူးအပယ်ချနိုင်တော့ဒေါသလည်းမရှိတော့အပယ်ချနိုင်တော့မမှန်မြဲတော့ဘူးအပယ်ချနိုင်တော့လည်းမာနမရှိအိတ်တမစရိယလည်းဒါလည်းပဲမရှိတော့ဘူးအပယ်နဲ့ဆက်တဲ့လောဘဒေါသမောဟတွေအဲ့ဒါတွေကုန်သွားပြီမရှိဘူးအဲ့တော့ဒါတွေကုန်သွားပြီဆိုတော့အတိတ်ကကံတွေလည်းပဲအကျိုးပေးတော့ဘူးနောက်ကံတွေလည်းပဲထပ်ပြီးတော့မပြုတ်တော့ဘူးဆိုတော့ဒီပုဂ္ဂိုလ်ငရဲတိကပြိတာအသေးကခေါ်တဲ့ဘဝသူ့မရောက်တော့ဘူးပေါ့ဘယ်လောက်ကောင်းလဲအဲ့ဒါဘဝကြီးစသွားတယ်ဆိုတာဒါပြောတာอืม ဟွာဒီအကြီးမတန်တော့ဘဝအကြီးတန်စီတတ်တဲ့တရားတွေဓမ္မအကျင့်နဲ့တခါတည်း60ဖြစ်တာကိုပုံသွားပြီကိုအဲဥပဒနာခိုက်တာမှဓမ္မတပွဲလိုတပွဲလိုပေါ့လေဓမ္မ60ဖြစ်တာနောက်ဥပဒနာညာပြည့်စုံသွားတဲ့အခါကျတော့တတ္တပတိမဲ့ဖြစ်ပေါ်လာတဲ့အခါကျတော့အပြည့်ရှင်းပလိုက်တာပြန်လမ်းပြီးခါလေးရှင်းပလိုက်တာဒါပဲအဲ့ဒီလောက်သူမြတ်စွာဘုရားကဓမ္မလမ်းချင်တော်မူတာသူတွေတကောဝိယဘုံတော်သူမေကောဝိယသေမန္တာပုရိယသာဓမ္မော မက္ကပฏิမက္ကပฏิပန်သောခေမနဘူမိပါတော်ပတ္တဝိယတံဃောတဲ့ဗုဒ္ဓကျွန်ုပ်တို့များ၏အာတာကုဝေယစေပြတော်မူသောမြတ်စွာဘုရားသည်သူရိတကောဝိယလမ်းမှန်ကိုညွန်ပြသည်လမ်းပြတော်မူနေတဲ့ဒီလပါပြီတဲ့ဘုန်းကြီးမြတ်စွာဘုရားသင်ကြားတဲ့ဌာနကြောင့်ဒီလာကြောင့်အထူးသဖြင့်ကုလဘာဝနာကြောင့်နေပါသူမေကောဝိယ စေမနာဘုလူရိယသာဓမ္မောဓမ္မောမလိယပုရိကနိဗ္ဗာန်ပိယစေဝသောတရားတော်မြတ်သည်သူမေကောဝိယလမ်းကောင်းလမ်းကောင်းလမ်းမှန်ကြီးနေတယ်ဒီလပါပြီစေမနာဘုလူရိယသာလမ်းမှန်ကိုကြောက်တဲ့ဖြင့်ဤမြာယာနေမီကြီးနေတယ်ဒီလပါပြီတဲ့ဉာဏ်ဤကျင်းပြီးတော့ဤမြာတဲ့နေပြီတရားဒီအာထုလို့အနည်းဆုံးသောတပတိမညာပူညာရောက်သွားတယ်ဆိုလို့ရှိရင်အပင်နဲ့တတ်တဲ့ဘေးကြီးကျင်းသွားတာဘယ်လောက်ကောင်းမလို့လမ်းမှလည်းမလျှောက်တော့ဘူး ဒါလည်းနေနေတဲ့ဆက်ဆက်နေတဲ့ကိုရောက်သွားတာဘဒုကမှလာပြီးတော့နောက်ပြန်ပေးနိုင်တော့စိတ်ကောင်းတာတကယ်အေးမြတဲ့နေနေပဲอืมမေကပฏิပန်သောခေမန္တဘူပတ္တဝိယသာတံဃောတံဃောတံဃတော်မြတ်ဤတံဃောမြတ်စွာဘုရားရဲ့ဆုဆုံးမကျဲကိုတိတိကျကျလိုက်နာနိုင်သောပုဂ္ဂိုလ်တစုသည်မေကပฏิပန်သောညွန်ပြတဲ့လမ်းမှန်ကိုလျှောက်ပြီးဖြစ်၍ ရှိကဒါနာကြောင့်လမ်းမှန်ကစပြီးတော့သီလလမ်းမှန်သမာဓိလမ်းမှန်အခုလိုပညာလမ်းမှန်ပေါ့လေလမ်းမှန်လေလမ်းမှန်ကိုလျှောက်ကြည့်ဖြည့်ပြီးအပြည့်ဝကျင့်လုံးကြည့်ဖြည့်ပြီးလို့ဒီလိုဆိုလို့လေကိမန္တပုရိပတ်တော်ဝိယလမ်းမှန်လျှောက်တဲ့ခဏမှာလည်းပဲตายရတဲ့သခန်းလေးကြီးအတိအကျရောက်ရှိပြီးတော့လမ်းဆုံးတော့တကယ်ပြရကျင်းတဲ့ဤမြတဲ့နေရာဌာနရောက်ပြီးနဲ့ဒီလပါပြီတဲ့ကောင်းတာ ဒီမတ္တပူပတ္တာအဲ့ဒီပိုက်ရောက်သွားလို့ရှိရင်အေးမအေးပေါ့ဘဝတွေလည်းပဲတင့်တယ်သွားပြီပေါ့ဘဝတွေလည်းပဲဒါတော်တော်ကြီးလှသွားပြီပေါ့ရဟနာဖြစ်တယ်ဆိုလို့ရှိရင်တော့ဘဝအသာဆုံးအကောင်းဆုံးပေါ့လားဘာမှကိလေသာအနှောက်အယှက်တွေမရှိတော့ဘူးဒီမှာသောတာပန်လောက်ဖြစ်တယ်ဆိုလို့ရှိရင်တော့တော်တော်လှသွားပါပြီဒီမှာအဲ့ဒါတာရှိခံတဲ့မညှိုးပန်းကုန်ဆိုတာဒါပြောတာပဲ ဘယ်တော့မှပြန်ပြီးတော့ကိုမပြုလို့မလို့တော့ဘူးခွန်ကြီးတို့အခုစိန်ပန်းကိုင်းတို့စိန်ပန်းကုန်းတို့ဗရမယပန်းကိုင်းတို့ဗရမယပန်းကုန်းတို့ဆိုတာဟဲ့မလားရှည်ပန်းကုန်းတို့ဆိုတာတခါလောက်လောက်ထားလို့ရှိရင်အဲ့ဒါတော့ဟမ်ညို့တယ်ဆိုတာရှည်သေးလားရှည်သေးတယ်ဟမ်ရှည်သေးလားမရှိတော့ဘူးဘယ်တော့မှပြန်ပြီးတော့မပြုနိုင်တဲ့ပန်းကုန်းတဲ့ဘုရားဥပဒနာတရားအထုတ်တာပြုထံတရားတွေအထုတ်တာလေအဲ့ဒီဘယ်တော့မှပြန်ပြီးတော့မပြုနိုင်တဲ့ပန်းကုန်းတဲ့ ဘယ်တော့မှအယောင်ကြီးမှိတ်မသွားတာမဖြစ်ဘူးဘယ်တော့မှဂုံကြီးတွေကျသွားတဲ့ပန်းကုန်မဟုတ်တော့ဘူးတည်းပိုက်မြောင်လောက်ထားလို့ရှိဘယ်တော့မှမကျိုးတော့ဘူးမညှို့တဲ့ပန်းကုန်ဆင်များလို့ရှိအစင်လှနေတာပဲလှဘူးလားလှတယ်အဲ့တော့မလားသိကောင်းတာသိကောင်းတာဒါမှမဟုတ်သဗ္ဗတာအနုပတိသောအဲအရိယာမေကောဆိုတာကိုသဗ္ဗတာအခခသိအနုပါတိလိထောရာဂဒေါသမောဟအကြည့်တံစီတတ်တဲ့တရားတွေကတ်ရောက်ပြီးတော့ အကြည့်တန်အောင်အလုံးခံရတော့အရိယာမဲသောအရိယာမဲရာဂဝင်ပြီးတော့လည်းအကြည့်တန်သွားတာမရှိတော့ဒေါသတွေဝင်ပြီးတော့လည်းအကြည့်တန်သွားတာမရှိတော့ပုံပြက်ပန်းပြက်မဖြစ်တော့ဘူးတခါတည်းစိတ်ကောင်းလာတာတမန်အဲ့ဒါပဲအရိယာမဲတခါလောက်သတ္တပတ္တိမလဗျာထားပြီဆိုလို့ရှိရင်ရေသိကကိတ္တအပိကေခေါ်တယ်အမနာဆိုးရတဲ့ဘဝဇိုးတွေလည်းတော့ပြန်ပြောက်တော့ဒါဘဝတင်းတယ်မရတယ်ဆိုတာဒါပြောတာပဲဂုံတရင်းကြီးကျွဲပြီးတော့ဗောလေသူပြီးခြားခြားကြီးဖြစ်သွားမှာပဲအဲ့လိုဂုံတရင်းကျွဲပုံပြီးသူပြီးခြားခြားဖြစ်ပုံလေးဘဝတင်းတယ်ပုံလေးဗောလေ နောက်မှကျမှဒီသောတပတ္တိမနဲ့ဆက်ပြီးတော့ပြောရအောင်ဒီနေ့တော့ဒါပဲတော်ကြအောင်လို့အဆိုလေးဆိုရမှာလားမလားဝိပဿနာမကွာဖြစ်လေရာငါသုံးငါကမနှဲပါဆိုတော့ဟုတ်တယ်မလားဒါလေးဆိုနောက်မှကျမှဒါလေးဆက်ရှင်းရမယ်ကဲဆိုရမယ်ဝိပဿနာမကွာဖြစ်လေရာငါသုံးငါကမနှဲပါဝိပဿနာမကွာဖြစ်လေရာ ငါသုံးငါကမနှဲပါဥပဒနာမကွာဖြစ်လေရာငါသုံးငါကမနှဲပါ ဆိုတာဝိပဿနာကစပြီးယုံနာကွယ်ယုံနာကြောင့်ကျိုးသိမှုကစပြီးတော့ဘာလို့ယုံနာလေးအဖြစ်ပြအနိစ္စဒုက္ခအနတ္တချက်လက်ပြီးသိတဲ့ဉာဏ်ကိုဝိပဿနာဉာဏ်ခေါ်တယ်ရှုတိုင်းရှုတိုင်းမမြဲပုံလေးတွေဆင်းရဲအကုသိယမှုပုံလေးဒီသဘောတိုင်းဖြစ်ပုံလေးကြီးသိပြီးတော့လားအမြဲတမ်းသိရမှန်နေကြိုးတယ်မှန်နိုင်တယ်အမြဲတမ်းမသိဘူးဆိုလို့ရှိရင်မှန်နေတဲ့ထောင်ဆင်းရဲတာအကုသိယမဟုတ်တာကြောက်စရာကောင်းတာမသိဘူးဆိုလို့ရှိရင်အိုးအကောင်းနေချင်းပြီးတော့ตายရတယ်တဏှာဖြစ်တတ်တယ် သူသဘောတိုင်းသူဖြစ်ပုံလေးကိုမသိဘူးဆိုလို့ရှိရင်ငါငါဆိုတာတန်ခါနဲ့ငါနေတာအတ္တကောင်လို့ရှိတယ်ဆိုတော့အတ္တတိရှိပေါ်တယ်ဆိုဒီဆွဲတွေဝင်နော်အဲ့တော့အာငါငါငါဆွဲမာနဆွဲပြီးတော့ตาရဆွဲတဏှာဆွဲခေါ်တယ်ငါကောင်လေးလို့ဒီလိုဆွဲတာကဒိဋ္ဌိဆွဲခေါ်တယ်အဲဒီဆွဲသုံးမျိုးအဲ့ဒီအဆွဲသုံးမျိုးတွေကမျက်စိရဲ့သဘောပဲဆိုတဲ့ဥပဒနာဉာဏ်ကြီးဖြစ်လို့ရှိရင်သူတို့ဝင်ရောက်ပြီးတော့နှိမ့်ဆက်နိုင်ဘူးတဲ့သူတို့မကတ်နိုင်ဘူးဒါပြောတာပါပဲ ဒါရိယာမရောက်သွားလို့ရှိရင်တော့ခါတဲ့တမအတိဖြစ်သွားတာပေါ့နော်ဒါသိကြပါလေတော့ဒါကူတမမကျိုးပန်းကုန်ပေါ့မကျိုးပန်းကုန်သင်မြန်းကြတဲ့ပုံကိုယ်တွေပါပဲမနာကောင်းဘူးအဲ့ဒါတာရှိခံနေပြီးတော့ဘယ်တော့မှပြန်ပြီးတော့မညှို့နိုင်တော့ဘူးဒါဥပဒနာလောက်တာပြည့်ပြီးတော့အရိယာမေမရောက်သေးဘူးဆိုလို့ရှိရင်တော့ပြန်ကျိုးသွားနိုင်သေးတယ်ညှို့နိုင်သေးတယ်သူကအရိယာမေရောက်သွားမှအဲ့ဒီအရိယာမေကမှဘယ်တော့မှရာဂတော့မောကအကြည့်တန်ကြည့်တတ်တဲ့တရားတွေပေါ့လေဝေယမသိချက်တော့ဘူးနားသိကြတယ် သောတာပတိမဲ့ဆိုလို့ရှိရင်တော့အပယ်နဲ့စတဲ့ຢာကတော့လားမောဟတွေတော့မကတ်နိုင်တော့ဘူးပြီးပြီးရိုးရိုးຢာကတွေတော့ခြေသေးတာပေါ့အပယ်ကြနိုင်တော့အောင်ຢာကကြည့်တာမရှိအပယ်ကြနိုင်ဒေါသကြည့်တာအကြနိုင်တော့အောင်မောဟမရှိတော့ဘူးဝင်ပြီးတော့မကတ်နိုင်တော့ဘူးဒီရမယ်သောတာပတိမဲ့မှာသူကအပြတ်ခါလေးရှင်းပလိုက်တာအဲဒါတော့ဆိုလို့ရှိရင်လည်းတော်တော်ကောင်းပါပြီဒီမှာအဲဒါမညှိုးပန်းကုန်တဲ့မညှိုးပန်းကုန်အများအားဆင်ញံတတ်တဲ့ပုဂ္ဂိုလ်ကအစဉ်လှနေတယ်လို့ပေါ့လေအပေကိုကြောကလည်းဖြစ်မယ်ပန်းကုန်းလေးကလည်းပဲဆွတ်လိုက်မယ်ဆိုလို့ရှိရင်တော့ဘာဖြစ်တော့ အလှပေါ်မှာအရင်ဆင့်တင့်တဲ့တင့်ဆိုတာဒါပေါ့ဟုတ်လားမလားကြပြဆန်စာလေးပေါ်လေဆိုလိုက်ရမယ်နော်အလှကြောင့်အလှပေါ်မှာအရင်ဆင့်လိုက်တော့တင့်တဲ့တင့်သွားတာလေတင့်တဲ့တင့်သွားနိုင်တယ်တဲ့ဘုရားကြီးယထာဘိပုပ္ပဒါတိမှာကြည်ရမလားသူဒီဘုဧဝံဇာတိနာမေစေနာကတဝံသုတလံဘဟုစေကောလီမှာကျွမ်းကျင်တော်မလာကာရောပန်ကုန်သမားတိပုပ္ပဒါတိမှာပန်းစုကြီးကပန်းမုံကြီးမှာဘူမြစွာကုန်းတော်မလာကုကြီးပန်းကုန်တော်ကိုပြည်ရတာလူရရအတွေ့အရောက် အရွယ်စားလိုက်လှပ်ပါအောင်တင့်တယ်ဒီကုန်းရတကယ်သို့တင့်တယ်အောင်ဒီကုန်းရတကယ်သို့ဧဝံဣတိဇာတိနာဖြစ်ပေါ်၍လာတော့မေစုနာတနေ့ကြလို့ရှိရင်တည်ခြင်းတရားကိုမလွန်ဆန်နိုင်သောပုဂ္ဂိုလ်မှန်သမျှသည်အရှင်ဖြစ်ဖြစ်ယဟန်ဖြစ်ဖြစ်လူပဲဖြစ်အမျိုးသားဖြစ်အမျိုးမျိုးသမီးဖြစ်အကုန်လုံးဘယ်ပုဂ္ဂိုလ်မှန်သမျှဖြစ်ရင်တရားပါကြည့်ပဲဘဝစရင်နောက်ဆုံးအဆုံးသတ်ရပါကြည့်ပဲမိုးရင်တရားပါကြည့်ပဲဒါအသေးကောင်း အသေးကောင်းကိုရပေါ့လေအနေကောင်းအရေးချင်းလေးတွေမြတ်စွာဘုရားကကြိုပြီးတော့မန္တိကိုကုန်းထားနေမေတုနာတနည်းကြလို့ရှင်တည်ခြင်းကိုမနှုံးတန်နိုင်သောပုဂ္ဂိုလ်မှသမျှသည်ကုသလပြည်တင်ကောင်းကျိုးရတဲ့ကုသိုလ်မျိုးမျိုးကိုကုသလပြည်တင်ကောင်းကျိုးရတဲ့ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်မျိုးကိုကုသလဘဝကိုတင့်တယ်စေတအတိရှိစေတမှုကြိမ်စေတတဲ့ဒါနာရိဟုသောပန်ကုန်သီလရိဟုသောပန်ကုန်ဘာဝနာရိဟုသောပန်ကုန်ကို ဝါတအောင်ခံတဲ့ဒါနာပန်းကိုတော်တော်လေးခံတဲ့ဒီလာပန်းကိုအကြာကြီးမညှို့နိုင်အောင်ခံတဲ့ဘာဝနာပန်းကိုကိုဘုံညမြဆဆလုံလုံလောက်လောက်ကတ္တဗာမတိကလေးအခါကကျူရင်ပြီးတော့မုတ်ချမတိအမှန်ပဲကိုယ်၍ပန်းစင်ထိုက်လာပေတည်းယနေ့ခုဘဝ ကုသိုလ်ပန်းကုန်ရှင်မြတ်သုံးဆိုတဲ့နေနဲ့စပြီးတော့ပြထားတဲ့ဘဝတနည်းကြလို့ရှိရင်ပြတ်သုံးရမှာဖြစ်တော့ပြတ်သုံးကိုကြိုပြီးတော့ဘဝအကြီးမတန်ရအောင်ညစွာပြီးတော့ဆုဆုံးမှချက်တဲ့ဆုဆုံးမှတဲ့လမ်းမှန်တွေကိုလျှောက်ပြီးတော့ဥပဒနာညာရှင်အစဉ်တည်းတဲ့ကယုဏနာဘာတွေသုံးရရှိတဲ့နေပါကိုယ်တိုင်ဆက်ရောက်မျက်မှောက်ပြီးတော့အပယ်နဲ့စတဲ့အကြည့်တာမှုတွေ ကုံဆုံးပြော့ပြတ်သွားတဲ့အထိကြိုးစားပွားများအထုနိုင်ကြပါစေ။